ကျေးဇူးတော်ရှင်ဧကမဟာပန္နိတမိုးကုတ်ဆရာတော်ဘုရားကြီးအမရဗုဒ္ဓမြို့မင်္ဂလာရိပ်သာဓမ္မယုံကြီးပေါ်တွင်25ရက်တလ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောငါဟုသောတက္ကရာဒိဋ္ဌိဖြုတ်ရန်ရှင်ခမကဥပမာပြတရားတော်တောကြောင့်မှနေတယ်ကောတမေပြီနဲ့ငကားဦးလောက်ဝေးတဲ့နေရာမှာရှင်ခေမကကတောကြောင့်မှတယောက်တည်းသွားနေတယ် အဲ့ဒီနေတဲ့ပုဂ္ဂိုလ်ကအနာဂံပုဂ္ဂိုလ်လို့မှတ်ရမယ်။တပါးနဲ့နေတဲ့ပုဂ္ဂိုလ်ကအနာဂံပုဂ္ဂိုလ်လို့မှတ်ထားပါ။အဲ့တော့6ပါး60သောယဟန်ကြီးတွေကဝါရဲကြီးတယ်အသက်အရွယ်တွေလည်းကြီးကြ။ကုသဇင်ယဟန်ကြီးတွေဖြစ်ပြီးတကလားနေတယ်။အဲ့တော့ ခေမကဆိုတာကသူကြောင့်နာမှလည်းဈေးပင်တွေကများလို့ဇီရောကြောင့်လို့ခေါ်တယ်အဲ့ဒီဇီရောကြောင့်မှာရှင်ခေမကကသတင်းသုံးနေတယ်သုံးနေတဲ့ရှင်ခေမကကအနာဂံလို့မှတ်ထားကြပါမြတ်စွာဘုရားရှင်ကိုရမကြီးတက္ကရိဋ္ဌိခွာမှုကိုဖြင့်သောတာပန်တရားဟောနိုင်မှုပြောနိုင်မှုမှာအမတန်ပဲထူးခြားတဲ့ပုဂ္ဂိုလ်တူတယောက်ဖြစ်ပါတယ် အဲ့ဒါနဲ့ရန်ကြီးတွေကစိတ်ကူးကြရှင်ခေမကရှိသွားပြီးတကတို့ရန်ကြီး60သွားပြီးတရားနာရလို့ရှိရင်လေအမှန်ကောင်းမှာပဲတို့သောတာပန်ဒီမှာသရကနာကယန္တာဖြစ်ဖို့ရဆိုတော့သောတာပန်တီးပြီးလို့ရှိရင်ဖြင့်ဓမ္မကဆောင်သွားတာနဲ့အထူးအထောက်ရတယ်လို့မဟုတ်တော့ဘူးဓမ္မကပဲရွက်ဆောင်သွားတော့တာပဲ တို့သွားရမှာလဲသူ့ကြောင်းလေးကဇီရောကြောင်းဆိုတော့ကျန်တပါးတဲ့နေတဲ့ကြောင်းဖြစ်လေသောကြောင့်ကျင်းချင်းလေးကျင်းချင်းလေးတို့ကသူဟောတဲ့တရားကိုနားခြင်းလို့သူမေးမြန်းပြန်လို့ရှိရင်လဲထိုင်ကြမရှိနေကြမရှိအဲ့ဒီလိုစိတ်ကူးဖြစ်နေတာနဲ့ဒီယန္တိ60ထဲမှာဓာတကဆိုတဲ့ယန္တပါးကရှိသွားနိုင်လာနိုင်တဲ့ဓာတကဆိုတဲ့ယန္ကတကယ်ရှိတယ်လို့မှတ်ထားတယ် အဲ့ဒီသာရကဆိုတဲ့ရံကိုလွတ်ပြီးဒီကာလငါတို့ရှိဥစွာစကားရရအောင်မေးဥမှာပဲလို့ဆိုပြီးဒီကာလမေးခိုင်းလိုက်အဲ့ဒါနဲ့ပဲငကဟုလောက်ရှိတဲ့ခီကောတမီဘီကနေပြီးဓာတကဆိုတဲ့သွားနိုင်လာနိုင်တဲ့ရံကိုရှင်ခင်ကဇီရောကြောင့်မှသတင်းသုံးနေတဲ့ရှိလွတ်လိုက်ပါတယ်ဘယ်လိုလွတ်လိုက်ကြုံတော့မဲတဲ့အခါကျတော့ရှင်ဘုရားရံကြီး60ကရှင်ဘုရားကျမ်းမာပါရဲ့လားချမ်းသာပါရဲ့လား သွားပြီးဒီကလာမဲကြေกว่าလို့မဲခိုင်းလိုက်တယ်ဒီလိုမဲတဲ့အချိန်မှာဟိုရှင်ကေမကအနာဂံပုဂ္ဂိုလ်ကမမမကြမ်းဖြစ်နေတာနဲ့ပဲသွားမဲတဲ့ဓာရကကိုပြောရတယ်ငါရှင်ငါဝေဒနာကမသက်သာဘူးရှေ့သာတိုးနေတယ်နောက်မဆုတ်ဘူးငါဝေဒနာကရှေ့သာတိုးနေတယ်နောက်မဆုတ်ဘူးလို့ဒီလိုပြောလိုက်ဆိုလိုက်တဲ့အခါကျတော့ငါဆိုတာလေးကပါသွားတယ်သို့တော့အနာဂံပဲ အနာဂံတော့အနာဂံမှာငါဆိုတာတော့ပါသွားတယ်ပါရာကဒကာဓမ္မတွေကမှတ်လိုက်ပါမသုံးမဖြစ်လို့မှတ်ပါဒိဋ္ဌိငါတော့မရှိပါဘူးလို့မှတ်ပါမာနငါရှိတယ်လို့မှတ်တာဘယ်လိုမှတ်ကြမလဲဒိဋ္ဌိငါကတော့သူအနာဂံတော်တည်နေတဲ့ပုဂ္ဂိုလ်တူတယောက်ပဲတကကြိုတကတက်တကအောင်လို့မာနငါတော့ရှိဒိဋ္ဌိငါမရှိဘူး အဲ့ဒီတင်သူကငါဝေဒနာကွာရှေ့သာတိုးနေတယ်နောက်တော့မဆုတ်ဘူးကွာအဲ့ဒီလိုပဲရန်ကြီး60မင်းပြန်ပြီးပြောလိုက်တာပေါ့ခိုင်းလိုက်တော့ဒါတကကငကာအုပ်ရှိတဲ့ခီးလာပြီးငကာအုပ်ရှိတဲ့ခီးပဲပြန်ပြီးဒီကလာရန်ကြီးတွေသွားလျှောက်ရှင်ဗျာခေမကဆိုတဲ့ရန်ကတော့ဖြင့်ယောဂဝေဒနာလည်းဖြစ်နေတယ်ဗျအဲ့ဒါယောဂဝေဒနာလည်းမသက်သာဘူးရှေ့သာတိုးနေတယ်နောက်တော့မဆုတ်ဘူးငါဝေဒနာဤတိုင်းပဲလို့ပြောလိုက်တယ်ဗျာ ဒါနဲ့ယန္တိတွေကတရားကလည်းနာကျင်တော့တရားကနာကျင်တော့ယန္တိတာဒါကမင်းတစ်ခေါက်သွားပါဦးကွာဆိုတော့တစ်ခေါက်ပြန်လာပြီနော်တစ်ခေါက်သွားကြည့်ပါဦးကွာယူပက္ခဏဝေဒနာခန္ဓာသဉ္ဇခန္ဓာသင်္ခါရခန္ဓာဝိညာဏခန္ဓာဆိုတဲ့ခန္ဓာ၅ပါးကိုငါငါဥစ္စာလို့များစွဲနေသေးသလားလို့ဒါသကမင်းခေမက သွားမေးကြည့်ဦးကွာဆိုပြီးလွှတ်လိုက်ကြပြန်တယ် လုပ်လိုက်ကြတဲ့အခါကျလို့ရှင်ဒါရကဆိုတဲ့ရဟန်းကတကသိရင်နှခေါက်ပြအောင်သွားပြန်ဒါနဲ့ရောက်ပြီခေဝံကစီတော်ကြောင့်ရောက်သွားတဲ့အခါမှာအရှင်ဘုရားတပိတော်ရန်ကြီးတွေကရန်ကြီး60ကလွတ်လိုက်ပြန်ပါတယ်ဘုရားအေးဘယ်ကိစ္စတော့ခန္ဓာ၅ပါးရှိပါတယ်ဘုရားခန္ဓာ၅ပါးကိုငါငေါ့ဥစ္စာလို့များအရှင်ဘုရားစွဲနေပါသလားလို့မေးလိုက်ပါတယ် ဘာယန်းကြီးတွေလျှောက်လိုက်ပါငါငေါ့စားတော့ဖြင့်မစွဲပါဘူးဆိုတဲ့အကြောင်းမင်းပြန်ပြီးတကလားလျှောက်ချေဆိုပြီးဓာတကလွတ်လိုက်လွတ်လိုက်တော့ဓာတကယန်း60ရှိရကောသမီးပြီးသွားပြီးတကလားအရှင်ဘုရားရှင်ခင်ကတော့ဝေဒနာတော့ဖြစ်တာပဲဗျာဖြစ်ပင်ဖြစ်ညာဆိုလဲငါငေါ့စားဒီလိုအစွဲတော့မရှိဘူးလို့ပြောပါတယ်ဗျာလို့လျှောက်ခိုင်းလိုက် ဒါနဲ့ဒါရကလျှောက်လိုက်တော့ယန်းကြီးတွေကကျေနပ်တယ်အင်းဒါဖြင့်ငါငါဥစ္စာပြုတ်ပြီဆိုတဲ့အဓိပ္ပာယ်ယူလိုက်အဲ့တော့ဒါဘ누구ဖြေတာတုံးဆိုတော့ဒကာကျော်ဒကာတစ်တူဒကာအုံးတို့သိရုံပေါ့ဗျာအနာခံကဖြေလိုက်ငါငါဥစ္စာတော့မရှိပါဘူးသဘောကျဒါဖြင့်အားလုံးဒကာဓမ္မတို့ ရတော့မှဘာရေးကြီးနေတုံးဆိုလို့ရှိရင်ငါငါဥစ္စာပြုတ်ဖို့ရအရေးဟာအလွန်ကြီးပါတယ်ငါငါဥစ္စာပြုတ်ဖို့ရအရေးဟာအလွန်ရေးကြီးပါတယ်တခြားသောအရေးတဲ့ကြီးတယ်လို့အလုံးတရားဓမ္မတွေလေးစားစွာနဲ့မှတ်ပါငါငါဥစ္စာပြုတ်ဖို့ဆိုတာအတ္တနဲ့အတ္တနိယပါအတ္တကငါအတ္တနိယကငါဥစ္စာသဘောကျ ယုံနံကိုငါထင်တယ်ရှင်းလက်နန္ဒကောင်ဆံမင်းကြီးငယ်ဝိစားရင်ငါဥစ္စာထင်တယ်အပြောကပြောတာကိုအပြစ်မရှိဘူးနော်ထင်တဲ့ဒိဋ္ဌိကိုဆိုတာအဲ့တော့အခုနိုင်ငံတည်တဲ့ပုဂ္ဂိုလ်ကသူဟာငါဝေဒနာရှေ့သို့တက်နေတယ်နောက်တော့မဆုပ်ဘူးဆိုတာတော့ပြောတာတို့တော့ယန္တိကရှင်သာသကဒုတိယအချိန်ပြန်မေးခိုင်းတဲ့အခါကျတော့ရှင်ပြခန္ဓာ၅ပါးရှိတယ် ငါငါဥစ္စာတို့များစွဲနေပါသေးသလားလို့မေးလိုက်တဲ့အခါကျတော့ဒါတကကိုရှင်ခေမကအနာဂံကငါငါဥစ္စာတော့မရှိပါဘူးကွာလို့ရန်ကြီးတွေသွားလျှောက်လိုက်ပါဆိုတော့ဒါတကနှခေါက်ပြန်ပေးတဲ့ကာလငါငါဥစ္စာမရှိတဲ့ကြောင့်သွားလျှောက်သွားလျှောက်တော့ရန်ကြီးတွေကဩငါငါဥစ္စာပြုတ်တဲ့သောတာပန်ပုဂ္ဂိုလ်ပဲလို့ဆိုရတော့သူတို့အကဲခမိကြတယ်အဲ့ဒါကြောင့် သောတာပန်ဆိုတာဘာပါလိမ့်မလဲလို့မေးတဲ့အခါဂျိုပေါက်တယ်လို့အောင်းမဲ့မနေနဲ့ယုံနာဓမ္မတွေရှိတဲ့နကငါငါဥစ္စာတော့မဟုတ်ဘူးယုံနာဓမ္မသာဟုတ်တယ်ဖြစ်ပြတာဟုတ်တယ်ဒုက္ခသစ္စာသာဟုတ်တယ်လို့ဉာဏ်နဲ့မှပိုင်ပိုင်နိုင်နိုင်သိသွားလို့ရှိရင်ဒါသောတာပန်ပါပဲသဘောကျယုံနာဓမ္မတို့ဒီယုံနာဓမ္မသာရှိတယ်အနိစ္စသာဖြစ်ပြတာရှိတယ် ဒုက္ခသစ္စာသာ ရှိတယ်လို့သုံးပြချက်ချထားပြီးသားအပြောတော့ဖြင့်မပြောမဖြစ်လို့ပြောအထင်ကဖြင့်တကယ်မရှိပါဘူးဒါတွေကယုံနာတာရှိပါတယ်ဖြစ်ပြတာရှိပါတယ်ဒုက္ခသစ္စာတာရှိပါတယ်လို့ဉာဏ်နဲ့မှအတိအကျသုံးပြချက်ချပြီးလို့ရှိရင်ဒကာကျွယ်တို့ဒကာတစ်တို့ဒကာအောင်တို့ဒါသောတာပန်ဉာဏ်ပဲအပြောတော့ပြောကြမှာပဲနော် မပြောမဖြစ်လို့ပြောတယ်လို့ဒကာဓမ္မတွေမှတ်ရဘုရားတော်မှာငါတို့ယူခဲ့စမ်းအာနန္ဒာငါသင်္ကန်းကြီးခင်းလိုက်ကွာအာနန္ဒာတော့ခိုင်းသေးတာမခိုင်းရဘူးအဲ့တော့အပြောငါကလူရဲမဟုတ်ပါဘူးအထင်ငါကလူရဲမှာသဘောကျအဲ့တော့ဘုန်းကြီးတို့ဒကာဓမ္မတွေမှာဒီဝိဓုကောတာလေး ဘဲချိတ်ထားပြီခဏချိတ်ထားပြီကိုဟာကငါငါဥစ္စာကိုဖြုံနည်းကိုဆရာဘုန်းကြီးကပြောမယ်ဒါလေးအထုကိစ္စပြီးဒီကလာဩဒီဥစ္စာဟာအတော်ရေးကြည့်တဲ့ချက်ပါလားသောတာပန်တည်တဲ့ပုဂ္ဂိုလ်မှာငါငါဥစ္စာပြုတ်ရင်သောတာပန်တည်တာပဲဆိုတာဒကာဓမ္မတွေအတိအကျဆုံးဖြတ်ချက်ချပါသောတာပန်တည်တယ်ဆိုတာငါငါဥစ္စာပြုတ်တာသာမှတ်ပြီတော့ သောတာပန်တည်တယ်ဆိုတော့ဘာပါလဲအပြောပဲလို့ပဲကြံနေနေတရားဓမ္မတွေမစိုးရိမ်ပါနဲ့နော်တို့တော့ဓမ္မလာခင်လေးတရားဓမ္မတွေမှတ်ကြကဒိဋ္ဌိငါမာနငါဒီလိုငါကနှမျိုးရှိဒိဋ္ဌိနဲ့လည်းငါဆိုတာလည်းဒိဋ္ဌိငါပဲမာနကလည်းငါပဲအဲ့တော့ဒိဋ္ဌိငါသာပြုတ်တယ် အနာဂံများမှာမာနငါကြံတယ်လို့လည်းမှတ်ထားကြပါဒိဋ္ဌိငါကတော့မာနငါကတော့အဲ့တော့ဂရမတို့จิตတို့อ่ะจิตတို့သူများပြုတ်တာကြားရသဖြင့်လဲဩတော်ပါပြီတဲ့အပယ်လေးပါးတကပိတ်တဲ့ဒိဋ္ဌိဖြုတ်ပါပြီတဲ့သံဃာခရီးကြီးကိုဖြင့်အဲအများကြီးပြတ်သွားပါဗောလားလို့မဆိုလိုက်ဘူးလေ ဒိဋ္ဌိငါပြုတ်လို့ရှိရင်ဒကာဓမ္မတို့မဟာဝဂတန်ရုပ်ပါဠိတော်ဘယ်လိုများလာတယ်ဆိုတော့ဥစ္စာအမှန်တန်အားကြစရာအတက်စရာဝမ်းမြောက်စရာကိုကိုကိုအားကိုစရာကိုအတွက်ဝမ်းမြောက်စရာဒကာကျွယ်ဒကာတက်တို့အမှန်တန်ကောင်းယူဇနာ90ရှိတဲ့ယူဇနာ90စရုယံပတ်လည်းရှိတဲ့ရေကန်ကြီးထဲမှာအနက်ကလည်း90ပဲဒကာတက်ထားပါ ရေကိုနှခမ်းနဲ့ညီးနေအောင်ရှိပေသည်အဲ့ဒါမြက်ကလေးနဲ့တမန်းမြက်ကလေးဖြားလေးနဲ့သွားတို့လိုက်ကုန်းပေါ်သွားခါလိုက်ခုနှစ်ခါခါလိုက်တော့ရေမှုန်လေးခုနှစ်ခါခုနှစ်ခုတော့ဖြင့်ဒါကြတဲ့ကုန်းပေါ်ရောက်မှာပေါ့သို့တော့ယူဇနာအနဲ့အနဲ့ယူဇနာ90ရှိတဲ့ရေနဲ့ ယူဇနာပတ်လည်90 90အညီမျှရှိတဲ့ရေနဲ့နှိုင်းချိန်လိုက်ခွန်းနှမုံအပေါ်ရောက်သွားတာမပြောပါတော့ပါဘူး။ကျန်တာကအများကြီးပိုနေတယ်။မဆုံးနိုင်ဘူးလား။ဒါဖြင့်ပြင်မက်ကရေသည်မပြောပါလား။အတွင်းကျန်တဲ့ရေသည်အလွန်များပြားတယ်။ဆိုလိုက်ပါ။ဒီမှာလည်းဒီယနေ့ဒကာဓမ္မတွေဟောမှာဥစ္စာငါငါဥစ္စာပြုတ်လို့ရှိရင်အလွန်ကျေးဇူးများတာကိုသိစေခြင်းလို့မဟာဝကတန်ရုပ်ပါဠိတော်ထုတ်လာတယ်။ ဒကာဓမ္မတွေမှာခေါင်းပြလဲပြအပေထဲမှာနှစ်ပေါင်းများစွာနေသူများပါးစပ်ထဲမှာသေရကြေရလမ်းဆုံးတဲ့ဒုက္ခပေါင်းဟာတဲ့ငါငေါ့ဆိုပြုတ်တဲ့ပုဂ္ဂိုလ်ဟာဒကာဓမ္မတို့ရေမှုန်နဲ့အမြကံထဲမှာရှိတဲ့ရေမှုန်လေးတွေဓမ္မမြတ်ဖျားမှာပါတယ်ရေမှုန်လေးတွေနဲ့အမြဆိုတော့ဒီထဲမှာ ရေမှုန်လေးတွေနဲတာရေကံထဲမှာလေဓမ္မမြတ်နဲ့တို့တို့ခံမယ်ဆိုကုန်နေရရှိရလား အဲ့ဒီအမျှရှိတဲ့ရေကန်ထဲမှာရှိတဲ့အမျှရေမှုန်တဲ့အမျှဒုက္ခတွေဟာငံကောက်စာပြုတ်တဲ့ပုဂ္ဂိုလ်မှာနောက်လွတ်သွားတယ်။ကုန်းပေါ်မှာခါလိုက်တဲ့ခုနှစ်ခုလောက်ပဲအမှုန်လေးအတွက်ဒုက္ခကြံတော့တယ်။ဆိုတော့မေတ္တာနိုင်တဲ့ဒုက္ခတွေသိမ့်သွားပြီဆိုရိုက်ပါလား။မရေတွက်နေတဲ့ဒုက္ခတွေဟာသိမ့်စီပျောက်ပြက်သွားပြီအဟောတိကံဖြစ်သွားပြီလို့မဆိုနိုင်ဘူးလား။ ရေတွက်နိုင်တဲ့ခုနှစ်ခါဒုက္ခလောက်ပဲကြံတော့တယ်ဒါဖြင့်ငံငေါ့စာပြုတ်ဖို့ဟာသူတခါပြုတ်လိုက်တယ်ဆိုရင်ဒုက္ခပေါင်းမရေတွက်နိုင်တဲ့အနန္တပြုတ်တယ်ဆိုတာဘုရားဥပမာပြလိုက်သဘောကျဒါဖြင့်ဓမ္မတို့ငံငေါ့စာပြုတ်ဖို့ရေးဟာကသာရေသမီးစီပွားရေးနိုင်ငံရေးအလုံးစုံသောအရေးတွေတည်းရှိတယ်မှတ်ပါဒီရေးအကြီးဆုံးပဲလို့ဆုံးဖြတ်ရချပါနော် တာယေသမီးရှိပေါ်ရေးအလုံးစုံသောရေးတွေရှိတဲ့ရေးတွေရှိပါတယ်အခုအမေမမလို့ကျင်းနိုင်ရောက်တာတွေအခုအမနာချက်လာသောတာသမီးလေးမမလို့အင်းအမြန်လာခဲ့ပါဆိုတာတွေဒါတွေအသာထားလိုက်သမှာအရေးမကြီးပါနဲ့ဒီငါနဲ့ငါဥစ္စာလေးပြုတ်ဖို့ရရေးကူတာအကြီးဆုံးထားဒါပြုတ်လိုက်ရလို့ရှိရင်ဖြင့်ကုန်းပေါ်မှာခါတဲ့ခွန်ခါဒုက္ခသာကြံတော့တယ်ရေခံထဲမှာရှိတဲ့ သမမေဖြတ်တာတဲ့အမှုတ်များစွာသောဒုက္ခတွေချုပ်ငင်းရုပ်သိမ်းသွားဆိုတော့ဒီရေးဟာကျွတ်တို့အရေးကြီးခန်းချောက်အောင်လုပ်ရမယ်အရေးဆိုတာတကယ်ကျွဲတို့တကယ်သိတို့တကယ်အောင်တို့မှတ်မိပေါ့ဗျာရေးမရှိဘူးလားရေးပါဘူးတပည့်ညာနဲ့ချိန်တာတော့လို့ဒကာဓမ္မတွေကမဲတော့ဘုရားသဗ္ဗိဝိဒညံတော်ဒီဟူသောချိန်ဝင်တဲ့ချိန်ကြည့်သဗ္ဗိဝိဒညံတော်ဒီဟူသောချိန်ဝင်တဲ့ချိန်ကြည့်လိုက်တော့ဩ အမှန်သိကြားလိမ့်မာတဲ့ကိုတော်ကြီးအသိမှသူ့တဲ့သိတဲ့ပုဂ္ဂိုလ်မရှိဘူးအမြင့်ဆုံးသိတန်းကုန်သိအသိဆုံးသိတဲ့ကိုတော်ကြီးဉာဏ်ချိန်ခွန်းနဲ့ချိန်ပြီးပြောတဲ့စကားဖြစ်လေသောကြောင့်ကျွတ်တော့မယုံမရှိနဲ့တော့အမှန်မှန်ပြီလို့ဆုံးဖြတ်ချက်ချာဒုက္ခဘောင်အနန္တငါငေါ့စာသာပြုရင်ဒုက္ခဘောင်အနန္တဘယ်နဲ့နေတော့ပြုတ်သွားပြီဩော်ဒါဖြင့်တရားဓမ္မတို့ ငါငါဥစ္စာဆိုတာလေးပြုတ်သွားခြင်းကြောင့်ဒုက္ခအနန္တပြုတ်သွားတာဟာအမတမကျွတ်တို့ဒီဖြုတ်ရှင်စရာကောင်းပါကလားငါငါဥစ္စာနှလုံးဖြုတ်ဖို့ရဟာအမနာအရေးကြီးတဲ့အလုပ်တစ်ခုပါလားလို့ဆိုပြီးအကြီးဆုံးအလုပ်ထဲသူ့တွန်းထားရဘာကြောင့်လုံးလို့မေးတဲ့အခါဘယ်အကုသို့မဆိုးဒကာဓမ္မတွေလေးစားစွာနဲ့မှတ်လိုက်နာကလာတာငါဥစ္စာကလာတာကြီးမှန်ပါဗျာ လာခြင်းနဲ့အကုသိုလ်လာတရားဓမ္မတို့ဘယ်ကလာတယ်ထင်ငါကရင်လည်းလာရမယ်ငါဥစ္စာကရင်လည်းငါဘာမှလို့တုံးဆိုတဲ့ဥစ္စာလည်းငါကလာတယ်ငါပစ္စည်းမထင်နဲ့ငါသားမထင်နဲ့ငါမြင်ဟုတ်လားငါရံမကျွလွန်နဲ့အစရှိသည့်ဥစ္စာငါဥစ္စာကလာတယ်ဒါဖြင့်အကုသိုလ်ဟူသမျှအစလက်တယ်ကဖြင့်ငါဆိုတဲ့ဒိဋ္ဌိငါဥစ္စာဆိုတဲ့ဒိဋ္ဌိဤဒိဋ္ဌိနှစ်ပါးကလာတာပဲ ဒါဖြင့်အကုသိုလ်ရေတော်မြစ်တစ်ခုပြတ်သွားတယ်လို့ဆိုရင်လွယ်ပါဒါဖြင့်ဒကာဓမ္မတို့ငါငါဥစ္စာနှစ်ခုပြုတ်သွားလို့ရှိရင်ဖြင့်ယူဇနာ90ပတ်လည်ရှိတဲ့ရေကန်ကြီးအနက်ငလ90ဒီထဲမှာရှိတဲ့ရေမှုန်နေရာနဲသလားဗျာအဲ့ဒီဒုက္ခတွေကငါငါဥစ္စာတစ်လုံးပြုတ်တာနဲ့အကုန်ပြုတ်သွားဆိုတော့ဘယ်လိုပြုတ်ညာတော့ချိန်ဝင်ကြီးနဲ့ချိန်ပြီးပြောတာဖြစ်နေသောကြောင့်၎င်းကျွတ် ဟာကြည်ကျယ်လားကြီးလားငါငါဥစ္စာဖြစ်ဖို့ရကအလွယ်လေးအများဆုံးနဲ့ထွက်လိုက်တာကအများကြီးလို့ဒီလိုလည်းမချိန်နဲ့အကုသိုလ်ဟူသမျှငါငါဥစ္စာကလာတာသဘောကျအကုသိုလ်ဟူသမျှငါငါဥစ္စာကလာတာကြီးပဲလို့တခါကျတခါတက်တခါအောင်တော့မှတ်เสียပေါ့စဉ်းစားကြည့်စမ်းစဉ်းစားကြည့်စမ်း ကိုယ်အိမ်ကိုရာရောက်သွားတယ်လို့ဆိုလို့ရှိရင်ဖြင့်ကိုယ်အိမ်ဆိုလို့ရှိရင်ပဲကိုပြုပြင်မှဆိုတဲ့ဒုက္ခတွေကတခါတည်းလာကိုယ်အိမ်ကြရင်ကိုယ်တပြည့်ရှိလဲခြင်းနဲ့ကိုယ်ပဲမကောင်းတာတွေအကုန်ပြောခြင်းနဲ့ตายာပြန်လဲကိုယ်ပဲตายရခြင်းနဲ့အဲကိုယ်အိမ်ရလို့ဖြစ်သွားတော့ငါကကိုယ်နဲ့ငါနဲ့အတူတူကိုဗျအဲ့ဒါတွေလာလိုက်တဲ့အခါကျတော့သူကပေးတဲ့ဒုက္ခတွေကနည်းသလားနည်းပါဘူး ပြီးတော့ကိုယ့်အိမ်ကိုယ့်ရာကိုတကယ်လို့အဝေးကပဲမိတန်ကြပြန်လဲသူများအိမ်အတွက်ဆွေးရင်ဒါလားကိုယ့်အိမ်အတွက်ဆွေးရင်ဒါလားကိုယ့်အိမ်အတွက်ဆွေးရင်ဒါလားကိုယ့်အတွက်ဆွေးရင်ဒါလားအန်ဒါပြန်ကိုယ့်အိမ်နဲ့ကိုယ်နဲ့ဟာလုံးနေတော့တာပဲမလုံးဘူးလားအဲ့ဒါကြောင့်ဓမ္မတွေဘယ်ကထိတ်ထိတ်ဘယ်ကလန့်လန့်ဘယ်လိုဘယ်လိုဒေါသဖြစ်ရဖြစ်ရဘယ်လိုပဲတန်တရားရှိရရှိရငါငေါ့ဆန်တစ်ခုကလာတာကြီးမှတ်ပြီ သဘောကျဒါဖြင့်အပယ်သွားခြင်းအကြောင်းမှာဖြင့်ဒကာဓမ္မတို့ကြံတဲ့လောဘဒေါသမောဟကြောင့်သွားသည်မဟုတ်သက်ကာယဒိဋ္ဌိဆိုတဲ့ငါငါဥစ္စာကြောင့်သွားတယ်သဘောကျလောဘဒေါသမောဟကြောင့်သွားတယ်လို့ဆိုတဲ့ဥစ္စာဟာလောဘဒေါသမောဟတွေမှာမှခေါင်းဆောင်အကြီးဆုံးရှာပြန်တော့အပယ်ပို့တဲ့နေရာဌာနမှာဖြင့် ဘုန်းကြီးတွေကဓမ္မတွေဒီဒိဋ္ဌိအပို့ဆုံးပဲငါငါဥစ္စာကအပို့ဆုံးပဲတန်တရားလဲတဲ့နေရာမှာရောကဲတခါစဉ်းစားကြည့်ပါဦးရှေးကုမရတဲ့အနာပေါက်တာများလဲဒိဋ္ဌိမိစ္ဆာဒိဋ္ဌိတွေဖြစ်သွားတယ်လေသူပဲလက်သင်မကြဘူးဘုရားစုစုပွင့်လို့မကြွတဲ့မိစ္ဆာဒိဋ္ဌိတွေကလည်းဒီတက္ကရာဒိဋ္ဌိကကြီးထွားလာတာတွေမှတပါဗာများ ဆိုရရှိသေးတယ်အဲ့ဒါကြောင့်ခွန်ကြီးတို့တရားဓမ္မတွေမှာ ဒီပြင်အားကိုမလို့ရခြင်းနေပါခြင်းမကင်ရခြင်းနေပါခြင်းငါငေါ့စာဖြုတ်တဲ့နည်းလေးဖြင့်လေးစားစွာနဲ့ဒကာကျွဲတို့ဒကာဦးတို့ဒကာတစ်တို့လက်ဖြောင်လိုက်ပါဒီငါငေါ့စာကလည်းဘယ်မှပင်းနေတော့လို့မေးဖို့လိုတော့ဒကာဓမ္မတို့ငါငေါ့စာဆိုတဲ့ဥစ္စာဒိဋ္ဌိဝိပန္နာကမဆုံးနိုင်ဘူးလားငါငေါ့စာဆိုတာဘာပါလဲဒိဋ္ဌိဝိပန္နာက ကောင်းပြီဒိဋ္ဌိကလည်းဖြစ်ပြန်ဝိပ္ပန္နာတလည်းဖြစ်ပြန်ဆိုတော့ဒိဋ္ဌိဝိပ္ပန္နာတကိုဒိဋ္ဌိနဲ့ဖောက်ပြန်နေတာကိုတမာဒိဋ္ဌိမသွင်းရင်တော့ဖြင့်တဲ့ပါတော့မလားမိစ္ဆာဒိဋ္ဌိကြောင့်ဖောက်ပြန်နေတာကိုတမာဒိဋ္ဌိမသွင်းရင်တော့ဒါဖြင့်ဩဒိဋ္ဌိဝိပ္ပန္နာတဆိုတဲ့ဥစ္စာမိစ္ဆာဒိဋ္ဌိပဲမိစ္ဆာဒိဋ္ဌိကိုတမာဒိဋ္ဌိနဲ့ ဆရာဘုန်းကြီးကူညီယူပြီးတမာဒိဋ္ဌိနဲ့ဒကာဓမ္မတွေအမှန်ကန်မြန်လိုက်လို့ရှိရင်ဖြင့်ဒိဋ္ဌိဝိပ္ပန္နတာပြုတ်ရတော့မယ်မပြုတ်ပါနဲ့ဆိုလို့ရပါမရပါဘူးဒါဖြင့်ဒကာဓမ္မတို့ဒီဒိဋ္ဌိကနင်သွားဟဲ့လို့ဖြုတ်ရမှာလားအမြင်တဲ့ပေးုံပဲလားဆိုတာယနေ့စဉ်းစားကြည့်အမြင်တဲ့ပေးုံပဲဆိုတော့ကြွယ်ဒီဥစ္စာမဖြုတ်တတ်ရင်လည်းခက်တယ်ဖြုတ်တတ်ရင်လည်းအလွယ်လေးပဲဆိုတဲ့အဓိပ္ပာယ်ရှင်းပါ မပြုတ်တတ်ရင်လဲသုတ်တတ်ရင်တော့လဲအလွယ်လေးပဲဆိုတဲ့အိဗေကရှင်းသွားတော့ဒကာဓမ္မတို့ဒိဋ္ဌိကြည့်ရင်ဒိဋ္ဌုပါရံဖြစ်ပါတယ်ဒိဋ္ဌိကြည့်ရင်ဒိဋ္ဌုပါရံဖြစ်လို့ရှင်းပြန်ဥပါရဏပြည့်เสียကမ္မဘောမသွားဘူးလားဥပါဒိဋ္ဌိကြည့်လာတော့ဘာဖြစ်တဲ့ဒိဋ္ဌိကြည့်လာတော့ဒိဋ္ဌုပါရံသဘောကျဒိဋ္ဌိပရမတော့ ငါငါဥစ္စာပရမတာဒီလောက်တင်ထားသေးတယ်တော်တော်ကြာကြတော့ငါကောငါငါအချင်းအကြီးဆုံးမလားဘူးလားငါဥစ္စာကိုငါအချင်းအကြီးဆုံးဆိုတာကိုဒီကြတော့ဒိဋ္ဌိကဘာလာဖြစ်လာဒိဋ္ဌုပါရံဖြစ်လာတော့ဒိဋ္ဌိနဲ့ဒိဋ္ဌုပါရံနဲ့ဟာအကြီးငယ်ပဲထူးဒါဖြင့်အကြီးငယ်ပဲထူးတော့ကို ဒိဋ္ဌိပါရံဆိုတော့ဥပါရံပဲလှည့်မသွားဘူးလှည့်သွားတော့ဥပါရံကပစ္စယဘယ်နဲ့ဆိုလဲကမ္မဘောဟောကံကိုမြောက်တယ်ကံမမြောက်ဘူးလားကမ္မဘောပစ္စယဟောဇာတိလာတယ်ဒကာရမတို့ဒိဋ္ဌိမပြုတ်တော့ကံလာတယ်ကံလာတော့ဇာတိလာတော့ဒိဋ္ဌိကလာတဲ့ဇာတိလို့ဆိုလို့ရှိရင်ဖြင့်ဒကာကျွယ်ဒကာသတ္တဝါစဉ်းစားဩအပယ်ဇာတိပဲလာရမယ် ဘယ်ဇာတိလာရအဘယ်ဇာတိပဲလာရတော့မယ်ဆိုတာရှင်းလင်းပြီးကြလာနေတဲ့တော့ဩဒိဋ္ဌိကြည့်ရင်ဒိဋ္ဌုပါရမလားဒိဋ္ဌုပါရဏဥပါရဏပစ္စယကာမဘောဆိုလို့ရှိရင်ဖြင့်ဒိဋ္ဌိနဲ့ပတ်သက်တဲ့ကံတွေအကုန်လုံးတော့မလုပ်ပဲဘူးလားဘယ်ကံတွေလုံးမလုံးဆိုတော့နတ်လည်းဖျားမှတ်လို့ကိုယ်ပဲမကံတွေ မလာတယ်ဘူးလားအင်းဓာရိုက်တယ်လေအစရှိတို့ကလည်းတကယ်ယုံကြည်ပြီးဒီကရတကယ်ဆွဲလန်းတာလေဒိဋ္ဌိပါဒံနေသဘောကျအဲ့ဒီကဲဒိဋ္ဌိကြီးလာပြီဆိုတော့ဖြင့်ဒိဋ္ဌိပါဒံတခါလဲဖယားပဲအမျိုးမျိုးဒီသစ်ပင်ဆိုင်မှာအကျိုးပေးတယ်ဆိုတော့ဒိဋ္ဌိပါဒံဒီရေကံလေးတူးလိုက်မှာအကျိုးပေးတယ်ဆိုတော့ဒိဋ္ဌိပါဒံမလာဘူးလားဒီတော့သွားပြီဘာလေးလုပ်လိုက်လို့အဲအကျိုးပေးလာတယ်ဆိုတာကော ဒါဘာတွေပါလဲညာဒိဋ္ဌုပါဒံတွေကမလာဘူးလားအဲ့ဒီဥပါဒံတွေကြောင့်ကမ္မဘောဆိုတဲ့ဒိဋ္ဌိနဲ့ပတ်သက်ပြီးလာတဲ့ဒိဋ္ဌိကလောဘလောဘနဲ့ပတ်သက်တဲ့ကံတရားသာဇာတဖြစ်နေပါမလားအဲ့ဒီကံတရားလာတော့လောဘကံလောဘနဲ့ဒိဋ္ဌိနဲ့တွဲနေတဲ့ကံလို့ဆိုရင်လောဘအဲ့ဒီကံတွေလာတော့ကမ္မဘဝဖြစ်เสียဇာတိဒါကြောင့်ဥစ္စာဆွဲသွားလို့ ကြွက်ဖြစ်တယ်ဥစ္စာဆွဲသွားလို့ငွေဖြစ်တယ်ဥစ္စာဆွဲသွားလို့ဥဒ္ဒဆောင်ဖြစ်တယ်ဒိဋ္ဌုပါရံကလာတာဘာကလာတာတရားဓမ္မတို့ဒိဋ္ဌုပါရဏဒိဋ္ဌုပါရဏဥပါရဏဖြစ်เสียပါတော့ကမ္မဘဝဆိုတော့တခါတည်းငွေဖြစ်တဲ့ကံကြွက်ဖြစ်တဲ့ကံဥဒ္ဒဆောင်ဖြစ်တဲ့ကံတွေဒီပေါ်နေတယ်သေတော့ကမ္မဘဝဖြစ်เสียဇာတိဆိုတော့ဟောဒီမှာငွေဖြစ်လာတယ် ဖြစ်ပေဘူးဟောဒီမှာကြွက်ဖြစ်လာတယ်ဟောဒီမှာဥဒ္ဒဆောင်ဖြစ်လာတယ်ဆိုရင်ဟောအင်းဒါဖြင့်ဒကာဓမ္မတို့တိလိ္ဆာမျိုးစုံအကုန်ဆုံးပြီးဒီကလာမဖြစ်နိုင်တဲ့တိလိ္ဆာမရှိမဖြစ်နဲ့မရောက်နိုင်တဲ့အပယ်မရှိတာဒီလက်သေးရှာပါပါလိမ့်ဒိဋ္ဌုပါဒံသဘောကျကြဘယ်ပါလိမ့်ဒကာဓမ္မဒိဋ္ဌုပါဒံဆိုတာကောင်းကောင်းရှင်း ဩဒါဖြင့်ဒိဋ္ဌိပါရဟမသေးပါကလားဆိုတာဒကာဓမ္မကြီးပေါ်လာပေါ်လာဘူးလားဒိဋ္ဌိပါရနော်ခင်ဗျားတို့ကဒိဋ္ဌိသမင်ရတာအောက်မဲ့နေတယ်အခုသီလပရိပါရံဒိဋ္ဌိပါရံအတ္တဝရုပါရံဆိုတဲ့ဥစ္စာတွေဥပါရံကြီးပဲဘုရားကဟောတော့ဒကာဓမ္မတို့ဒိဋ္ဌိပါရံကြောင့်အခုကြည်သာကာမဘဝဖြစ်လာတယ် ကမ္မဘဝဆိုတော့ဒိဋ္ဌိဒီဥသောကြောင့်နဲ့ပတ်သက်ပြီးမဟုတ်တဲ့စေတနာတွေမလာဘူးဒီစေတနာတွေကြောင့်ဒကာဓမ္မတို့ဇာတိဆိုတဲ့အဲကြွဖြစ်ရတယ်မွေဖြစ်ရတယ်ဥစ္စာဖြစ်ရတယ်စပကြီးမွေဖြစ်ရတယ်အစရှိတည်နဲ့ဒကာဓမ္မတွေဒီဇာတိတွေဟာလက်သေးရှာတကာအောင်ဘယ်ကလာတာတော့ဒါဖြင့်ဒကာဓမ္မတို့အိမ်တိုင်းမှာကြွက်တွေမောင်းမရအောင်ဒီကြီးပြန်တက်တယ် ဘာတွေတုံးလို့မေးလို့ရှိရင်ငါအိမ်သူတို့ကတစ်ပြိမ်မောင်းလို့ကိုမရဘူးမတတ်တာလို့ရိုက်ထုတ်ပြေးတပြေးညပြန်လာမယ်ဘာလို့ရတယ်ဒိဋ္ဌုပါရံမြဒီအိမ်သားတွေကဖြစ်သွားတာတပည့်ကြဒီမောအိမ်ဆောင်တွေဘ ᱹ တင်တာတော့လို့မေးလို့ရှိရင်လေဒိဋ္ဌုပါရံကဖြစ်တာလေလေဒိဋ္ဌုပါရံကြောင့်ကိုယ့်အိမ်ပေါ်မှာဖြစ်နေတဲ့သရဝါလေးတွေဟာရေတွက်နိုင်ကြရဲ့ အဲ့ဒါစဉ်းစားတာစဉ်းစားတာဘ누구ကလာတာလို့ဆိုကြမလားအရင်အိရှင်နောက်အိရှင်တွေလည်းအိရှင်မောင်းကလည်းဒီနေရာရေတွက်နိုင်ရလားမရေတွက်နိုင်တော့ဒီမှာအိမ်မြောင်တွေကျွတ်တွေတခါလဲအမျိုးမျိုးဖုံဖုံပင့်ကူတွေမောင်းလို့မရနှင်းလို့မရတခါအောင်ရှိမရှိအဲ့ဒါဘာတွေထင်ကြလဲအဲ့ဒါဒကာရမတို့ဧကံသူတို့ကဒိဋ္ဌုပါရံကဖြစ်တာကြီးပဲဆိုတာသုံးဖြတ်ချက်ချင်း သဘောကျဒိဋ္ဌုပါဒမဆိုးဘူးလားမယောရင်တကတက်တဲ့မှာရှိတဲ့ကြွတဲ့မောင်းချီညပြန်မလာဘူးဆိုတော့ဘုန်းကြီးဆိုရောပေါ့ဗျာအိမ်မြောင်နေမောင်းချာပြန်မလာပဲကမ္မိကရာဒီငါတော့မခွာဘူးကွာကပ်မယ်ဆိုတဲ့ဥစ္စာလှည့်ပြီးမကပ်ပဲအဲ့ဒါဘာကထင်ကြလဲဒါဖြင့်ဒီအိမ်မှာအရင်လူတွေကတော့၎င်းရှေးကလူပေါင်းများစွာကတော့၎င်း ဥပါဒာနဲ့ကပ်နေတာဆိုလို့ရှိရင်လွဲပါကဲဒါဒီဒီဒီတိရစ္ဆာန်တွေဖြစ်တာဟာဘယ်ကလာတာတုံးဆိုတာရင်းမိပလားဘယ်ကလာတာဒိဋ္ဌုပါဒံကလာတာဆိုတော့ဒကာအောင်လို့ဒကာကျွယ်တို့ဩဒိဋ္ဌုပါဒံတည်ကြီးကျယ်ပါလားမကြီးကျယ်ဘူးလားကြီးကျယ်ပါဘူးခိုးပိန်လေးတွေများဒီမှာကနေတာမကျိုးပဲနေလည်းမခွာဘူးဘာလို့မခွာပါလိမ့်မလို့ဆိုတော့ငါ့ရင်ငါ့ရလို့ထင်းနေတယ်ဘာပါလိမ့်သူ ဒိဋ္ဌိပါရံကဒိဋ္ဌိဥပါရံကနောက်ဘဝကဥပါရံကဒီဘဝမှာလဲသူစွဲရပဲဥပနိဒေယဖြစ်ရောဘူးဗျအရင်လူပြေတုန်းကဒိဋ္ဌိပါရံကအခုတိရစ္ဆာန်ဖြစ်တော့လဲဒိဋ္ဌိပါရံကျေစုပြုရပဲအရင်လူလုံးကဒိဋ္ဌိပါရံကနေပြီးယခုတိရစ္ဆာန်ဖြစ်တဲ့အခါလဲဒီငါနှင်ချလို့မုန်းချလို့မသွားဘူးမသွားတာဘာကြောင့်မလဲမလို့ဆိုတော့အရင်ဒိဋ္ဌိပါရံကနောက်ဒိဋ္ဌိပါရံကိုကျေစုပြုတယ်သဘောကျဒါဖြင့်ဓမ္မတို့ ဒိဋ္ဌုပါဒံလောက်ကြောက်เสียကောင်းတာများတကားကျွေးရှိသေးရဲ့မဖြစ်နိုင်တဲ့သရဝရလို့ရှိသေးရဲ့မရောက်နိုင်တဲ့အပယ်လို့ဒါဖြင့်ဒုက္ခတွေဘလောက်တုံးဆိုရင်ဘယ်နဲ့ဖြေကြဒါဖြင့်ခုနကပြောခဲ့တဲ့ဒီဥဒနာပတ်လည်းရှိတဲ့ရေမှုံနဲ့အမျှဒုက္ခတွေယူဇနာ90ပတ်လည်းရေမှုံနဲ့အမျှဒုက္ခတွေဟာဒိဋ္ဌိသာပြုတ်ကြည့်သမ်းပါဒီတိရစ္ဆာန်တွေရောဒီပယ်တွေရောကြောက်မပြောက်ကြောက်ပါဘူးဒါဖြင့်တရားဓမ္မတို့ ဒိဋ္ဌိဟာအထက်ဆုံးပဲအပယ်ရောက်တဲ့နေရာမှာအာပေဆုံးပဲဆိုလိုက်ပါလားဒါကြောင့်သာဝတဒသနာတံပရာယတရားသူတို့မှာဇဟိတာဘဝန္တိဩဒုက္ခရှုပ်တဲ့နိဗ္ဗာန်မြင်လိုက်မှာပဲအဲ့ဒီဒိဋ္ဌိကွာတော့ကွာဒီဒိဋ္ဌိကွာတော့မှာပဲသရဝပါရိစ္ဆဝိပ္ပမုတ်တော်ဆိုပြီးအပယ်လေးပါးမှာခေါင်းနဲ့ငရဲတိရစ္ဆာန်အိမ်ပြောင်တို့အစရှိတူပေါ့ဗျာ အပယ်လေးပါးမှာလွတ်တော်တယ်ဆိုတာကြည်စံတရားဓမ္မတို့ဒိဋ္ဌိကြောင့်လွတ်တာသူဟောထားတယ်သာဝတ္တသနာသံဗရာယတရားသူတို့မှာဇိတာဘွန်တိဆိုတဲ့ဥစ္စာသုဒ္ဓနိဗ္ဗာန်ပြည်ကြီးပါဠိတော်များတကယ်ကျွဲမလာဘူးလားဗျာအဲ့ဒါဒိဋ္ဌင်တရားဖြတ်တာလားတဲ့ဒိဋ္ဌိပြုတ်သွားလို့ဒါတွေပြုတ်တယ်လို့ပြောတာလားဒါဖြင့်ဒကာရမတို့အရေးကြီးဆုံးအချက်ဖြင့်ပေါ်ပါဘူးဒိဋ္ဌိပြုတ်ဖို့အရေးကြီးတယ် ဒကာဓမ္မတို့ယနေ့အမနာမင်္ဂလာရှိတဲ့နေ့လို့အောက်မေ့ပါကျွတ်တော်တဏ္ဍာမှာခမည်းတော်ဒိဋ္ဌိတံပုံများတော့မပြောနဲ့တော့ကိုမျိုးဗုဒ္ဓဘာသာမြန်မာလူမျိုးဖြစ်တာဓမ္မအဲဇာမဏိကင့်မျိုးလို့ပြောရင်ပြောအမွေးတပင်ထိမခံဘူးဟိအမေဒါရဲ့ဒိဋ္ဌိပါတယ်တပင်လဲမှာဒိဋ္ဌိရှိတပင်လဲမှာပါတော့နှစ်ပင်ကြတော့အမလေးတကူလုံးကိုပြန့်လို့ပါလား ဒိဋ္ဌိတွေပြနေတာဒကာဓမ္မတော့နည်းသလားမနည်းပါဗျာမနည်းဘူးတဲ့အဲနောက်ကနေကြည့်လိုက်ကြည့်မခံနိုင်ဘူးနောက်မှလည်းငါငါဟာပဲနောက်ကျောက်ကလည်းငါပဲရှေ့ကနေကြည့်ပြန်လဲရန်သူကိုအမြင်မတော်တဲ့ပုဂ္ဂိုလ်ကကိုယ့်ကိုမျက်စောင်းထိုးကြမယ်ကြည့်ကြမယ်ဆိုလို့ရှိရင်ဘယ်နေရာကြည့်တာခံနိုင်ကြတော့တခါကျဘယ်နေရာကြည့်တာခံနိုင်ကြတော့ရှေ့ကကြည့်လဲဘေးကကြည့်လဲနောက်ကကြည့်ကော အထက်ကကြည့်ရောအောက်ကနေကြည့်ရောမခံနိုင်တာဘာလို့တခုလုံးဥပါဒံဆွဲတယ်တခုလုံးမှာအချရာမရှိဘူးဒိဋ္ဌိကဆွဲထားတယ်နဲသလားဗျာဒါဖြင့်ဒိဋ္ဌုပါဒံဒီဒကာရမတို့တခုလုံးမှာအမွေးမြင်ပေါင်းသံမေမောင်း၃ကရေ၆တန်းရှိတာမလဲဒိဋ္ဌိက၃ကရေ၆တန်းရှိမရှိဘူးလားကဲဒါဖြင့်ကိုရတော့ကြောတို့မှလဲအကုန်ရှိနေတာ 300သောအယုမှောင်ဘယ်အယုကြည့်လိုက်ကြည့်ဒါငါအယုလေးပဲအစရှိနေတဲ့ဒိဋ္ဌိကဘလောက်ကျေပြန့်တယ်ဆိုတော့ပေါ်ပါလားဒါဖြင့်ဒီဥစ္စာတွေကလည်းဘယ်အထိပြီးဘယ်အကြည့်တာခံနိုင်ကြုံဒါဖြင့်ဒိဋ္ဌိဘလောက်များကြုံပဲဘယ်နဲ့ပြောမယမတနိုင်များတော့ဒိဋ္ဌုပါရံဖြစ်ပြီးဒိဋ္ဌုပါရဏပြည့်เสียကာမဘောကာမဘောပြည့်เสียဇာတိဆိုတော့ဒိဋ္ဌိကဒီကိုယ်လုံးမှာ သုံးကလေး၆သန်းသောဆံမင်းလည်းရှိ9900သောအမွေးတို့မှလည်းအမွေးတွင်တိမခံနိုင်ဘူးဆိုတော့9900တော့အမွေးလေးတွေကရှိအဲ့ဒါတပင်အကျွတ်မခံနိုင်ဘူးဆိုတော့ဒိဋ္ဌိဘုံဘယ်လောက်ဆိုကြ9900ဝဲဆိုကြပါဒကာဓမ္မတို့9900ဟာအကုန်အနတ္တတွေကိုအကုန်အတ္တဖြစ်နေတာဗျ36ချောင်းသောသွားတို့မှလည်းဒကာဓမ္မတို့ဘယ်ချောင်းမှအပြုတ်မခံနိုင်ဘူးဘယ်ချောင်းမှနာရကျင်တာကိုလဲ ဘယ်အကြောင်းမှသူတစ်ပါးကိုအလကားတက်တက်မပေးနိုင်ဘူးမဆွဲဘူးလားဆွဲအင်းဒိဋ္ဌိပါဒံဘယ်တော့များလဲသဘောကျကဲဒကာဓမ္မတို့ဒိဋ္ဌိဒိဋ္ဌိဆိုတော့အပေါ်ယံပြောတော့ဒကာအုပ်နင်းနေပြီအခုတော့ရှေ့ကကြည့်မခံနိုင်နောက်ကကြည့်မခံနိုင်ဘေးကကြည့်မခံနိုင်အောက်ကကြည့်မခံနိုင်အထက်ကကြည့်မခံနိုင်မခံနိုင်တာဟူသေးဒီကားလို့ရှင်ငါဟာကြည့်မခံနိုင်တာပဲသဘောကျ အဲ့ဒါကြောင့်ဒကာရမတို့ငါဟာဆိုတဲ့ဥစ္စာတော်မှဒကာရမတို့ငါငါကြည့်လည်းမခံနိုင်ဘူးငါဟာကြည့်လည်းဘာသွားပြီတော့ဗျာငါဟာကလည်းနဲသလားငါဟာကဒီမြေမြေကြီးပါမြေကြီးတမုံဆိုလို့ရှိရင်ဖြင့်မေတွက်နေအောင်ကမှုန်နေများတယ်ဟုတ်လားအဲ့ဒီမြေပုံလေးတစ်ခုကိုလည်းတမုံမထိမခံနိုင်ကြတယ်ငါဟာရှိနေဒါဖြင့်ဒိဋ္ဌိဘယ်လောက်ကျဲတယ်ဆိုတော့ပေါ်လားဒါဖြင့်ဒကာရမတို့ အပေရောက်ကြောင်းမှာဖြင့်သူကြောင့်ပဲဆိုတာသိလို့ဘုရားကသူ့အရင်ဖြုတ်သွားဒါကြောင့်တတ္တိယဝိယဟမတော်တေချာမနောအမရကေတက္ကာယဒိဋ္ဌိဘာနာယသတောဘိက္ခုပြိပစီဟောရှာဘုရားတဆူဆူပွင့်တာဟောရှာတယ်ယဝလန်စုတော်ဖြည်းဖြည်းမှနှုတ်ချင်းနှုတ်กว่าတယ်သူ့ရင်နှုတ်ပြတယ်တက္ကာရိရင်ဥကောင်းမိလောင်တာဖြည်းဖြည်းမှညင်ညင်ညင်กว่าတယ်ဒကာဓမ္မတဲ့တက္ကာရိကို ဘာဖြစ်လို့သူ့ဒီလောက်တော့အရင်အရေးကြီးရပါလိမ့်မလို့ဆိုလို့ရှိရင်ဖြင့်များလွန်လို့အကျိုးပေးမှာဆိုပါလွန်လို့ဆိုလိုက်မဆိုလိုက်တပည့်ကြတလိ္ဆန်ရဲ့လုံးစုံကုန်ဖြစ်နေတာတရားဓမ္မတို့ဒိဋ္ဌုပါရံကြောင့်နာမရတဲ့ဆိုတာသဘောကျမရရောက်နေတာလေတိဋ္ဌာတွေအိမ်နာရစ်တီရစ်တီပြီးနေတာလေ ဒိဋ္ဌုပါရံရောက်မယ်ဆိုတာသဘောကျ။ဂိုင်ဘဝများစွာတခါတည်းဒီမှာဒီလာပြီးဒီကလာဒီလန်ဒီသားကိုလှုပ်ကျွေးနေနေတာတွေကိုဒီသားသမီးတွေကိုလှုပ်ကျွေးနေနေတာတွေကိုငါမှမကျွေးဘူးကျွေးမလို့ဘ누구ကပြောနေတာငါဟာတွေငါမှမကြွေးဘူးကြွေးမလို့ဟောငါရငါဟာရလုံးပြီးတခါလားတခါတည်းတခါဓမ္မတွေမှာဖြစ်နေတာတခါတည်းမဲ့ မလန်းဖို့လန်းကိုရှာခွန်မပိတ်အောင်ပိတ်ထားတာလဲဘယ်သူတော့ငါလည်းရှိနေပြန်တယ်ငါဟာတွေလည်းငါမွေးထားပြန်တယ်ငါဟာငါမွေးထားတယ်မှငါမကြွေးလို့ရှိရင်ဖြင့်ငါခွေးဖြစ်စီရဲ့မဆိုဘူးလားဟုတ်တော့ခွေးဖြစ်မှာကဒကာရမတို့အနည်းလေးနော်အပေကတိတဲ့ဝေးတဲ့ခွေးဖြစ်ရင်ကံကောင်းနေအောင်မေးရိမ့်မိဗလားအဲ့တော့ဒကာရမတို့ ကယ်ကျော်တို့ကလည်းမင်းอ่ะကွာလူစိတ်ကလေးများပေါက်စမ်းပါကိုသားကိုသမီးအမှတ်တရထားစမ်းပါအမှတကယ်ကျော်လည်းတက္ကရာရိရှိတော့ဟောကောင်းမြတ်ရင်းမိဗလားကိုသားကိုသမီးရဲ့လည်းများအမှတ်ကလေးများထားစမ်းပါဦးကွာဒီလိုမှမထားလို့ရှင်လူတလိษံဖြစ်နေရောမယ်ဆိုတော့အန်သူတလိษံဖြစ်တယ်ဆိုတာတော်တော်သေးတယ်အပဲ့သွားရမှာရင်းမိဗလားဒါဖြင့်ဓမ္မတို့ တက္ကရာဒိဋ္ဌိဟာတပြင့်တရားတဲ့အရေးကြီးတယ်ဆိုပြီးဘုရားကယင်ဝလန်စုအခေါင်းမိလောင်ထားတဲ့ပုံမူပြီးဒီကလာသူ့တုတ်ပယ်ရမယ်ဆိုတော့ဟောတယ်ဟောတယ်ရှင်းမလားအဲကျွဲတကလည်း60ကျော်ပြီဒီသမီးနဲ့ဒီသားနဲ့ဒီမီးနဲ့ကိုနှုတ်ဤဆောင်ပါရင်ကိုဤဆောင်ပါရင်ငယ်တုန်းကလည်းဆောင်မခဲ့ပါပြီထပ်ဖို့လည်းကျွေးခဲ့ပါပြီစိတ်ဘူးကိုယ်ဘူးတွေနဲ့လောက်ခဲ့ပါပြီတော့ကတော့ရပ်ပါတော့ဆိုတော့ဒိဋ္ဌုပါဒံကရှိ မရနိုင်ဘူးဗျ ကိုဟာကိုမျက်လုံးလည်းမကောင်းဘူးကားလည်းမကောင်းဘူးအားလည်းမကောင်းဘူးမကောင်းမြင်မဲ့လည်းစောင့်မပြီးဒီကလာယူကြီးဆိုတာထိုင်ပြီးဒီကလာဒိဋ္ဌုပါဒံနဲ့နေလဲတော်သေးတယ်ဒီလိုဖြစ်နေကြအိမ်ကနေထုတ်လို့မရတယ်ရင်းမိကြဘာဆွဲနေတာဟောငါ့အိမ်ငါမရှိကြီးနဲ့ဖုတ်ဖို့ဖြစ်ချည်တယ်ဘယ်နဲ့တော့မြတ်ဒိဋ္ဌုပါဒံလေးရိပ်မိကြဗလားဩငါများမရှိခက်ချည်ရဲ့ကိုဩမငါရှိနေသေးလို့တောတုံတယ် ငါမရှိရင်ပါတော့ဩငါမရှိပါဘူးစိတ်သာချပါတော်ကြဒီဒိဋ္ဌိငါရိဟုသောဒိဋ္ဌိဆွဲတာနဲ့ငါမရှိရပါဘူးပယ်ရောက်ပါလိမ့်မယ်စိတ်သာချနေတရားဓမ္မတော့ငါမရှိခက်ပါလိမ့်မယ်လေလုံးမင်းနဲ့ခက်မဲ့လူကနောက်မှကိုကရင်ခက်မှာသဘောကျဒါဖြင့်တရားဓမ္မတို့ဒီအိမ်ကလူတွေဟာဒီသက်ဒီရွယ်ကြောင့်ဒီသက်ဒီသမီးဒီမိဒီမိဒီအိန္ဒိယဒီမြင်နာကမခွာနိုင်တာတွေတကားကြွယ်စဉ်းစားတာ သဘောကျဘ누구ကြောင့်တချို့များလည်းဓမ္မတော့အိမ်မှာမိုးလည်းမရှိဘူးကားလည်းမရှိဘူးချတယ်ကလည်းစားလို့မိုးရဟိုနေရာထီးဆောင်ကိုဒီနေရာထီးဆောင်ကိုဟာရွှေပါတော့လားဆိုတော့အိုမိဘများကောင်းချသွားတာတဲ့ဒိဋ္ဌုပါဒနာမလားဘူးလားဘလောက်များဆိုးတယ်ဆိုတာကောင်းလို့ခင်တာလားမကောင်းမင်းနဲ့တော့မကောင်းလဲခင်တာမကောင်းလဲဒီနေရာဆွဲလန်းတာပဲနော်ကောင်းတယ် ဘာတူပါလဲဒိဋ္ဌုပါဒံဆိုတာရင်းမိဗလားကဲဒါပြန်ဒီတက်ကလေးကြော်မှချူပေးတယ်ဒီနေရာလေးရှုမိမှာပဲနေရာကြတယ်ဒီနေရာတော့ဘလောက်ပေးပေးမရောက်ဘူးဘာတော့ဗျအမလေးကြောက်เสียကြီးပါလားသေတဲ့ဒီနေရာပေါ့ဗျာအဲနောက်တစ်ခါပြန်ဖြစ်တော့အဲဒီနောက်တစ်ခါဒီနေရာပြန်ဖြစ်တော့အရင်လူတော့မဖြစ်တော့ဘူးအိမ်မြောင်လို့ကြွက်တော့ပဲဖြစ်တော့တပည့်ကြ ဘုရုကဖြစ်စေတာလေကဲဒါဖြင့်ဒကာရမတို့ဘာလုပ်ကြမလို့ဒိဋ္ဌုပါရံဖြုတ်ရလိမ့်မလို့အခုတရားတွေဒကာရမတွေမှာအိုလည်းမအားနာလည်းမအားသေလည်းမအားသေကံနည်းလည်းမအားဘူးအိုရမအားတာကတော့ဒကာရမတို့သိတဲ့အတိုင်းတဲ့အိုပေမဲ့လည်းကိုယ်ကြီးဆောင်မှခြင်းပါသေးတယ် နှုတ်ဤဆောင်ပါခြင်းမပါဘူးလားသိပါရံဘလောက်ကြီးကျယ်တယ်ဆိုတာသဘောကျသေကံကြီးကိုသိမှရေးမကြည့်ဘူးငါရှိတုံးကိုသွားပြီးတော့တောင်းရင်ငါမရှိနင်ခဲလိမ့်မယ်အမလေးဒိဋ္ဌုပါရဟာကိုဗျာတိဒုက္ခကြီးရောက်နေတာကိုဒုက္ခသစ္စာပါလားလို့နှလုံးသွင်းခိုင်းသလားငါမရှိခဲလိမ့်မယ်လို့ပြောခိုင်းသလားအမလေးကြောက်เสียကြီးပါလားဒကာဓမ္မတို့ဘ누구ကပြောခိုင်းတာတော့ အဲ့ဒါတေကန်ကြီးများမှားရမရေးမှနေလိုက်သေးတယ်ဘ누구ကရေးခိုင်းတာပါလဲဘ누구ရှင်မဘယ်လောက်ရှိတယ်ဘယ်ဝရှင်မဘယ်လောက်ရှိတယ်ဘယ်မှာနေမျိုးရှိတယ်အစရှိသေးနဲ့လူကြီးပြီပြီဒိဋ္ဌိပါဒံတွေကလာလိုက်တဲ့ဖြစ်ချင်းနဲရလားနဲပါဘူးရွှေမျိုးတွေပြတ်ကုန်ရမရရယူစရာတွေဟာခက်ကုန်လိမ့်မယ်ဆိုပြီးဒိဋ္ဌိပါဒံသာသေကံကြီးနဲ့ဒိဋ္ဌိပါဒံသာလာတာပဲအင်းဗျာတိပိဒုက္ခမရဏမိဒုက္ခဆိုပြီး ဒုက္ခသစ္စာကြီးများနှောင်းသွင်းနေမင်းမလားအောင်းမေတော့မဟုတ်သေးဘူးငါမရှိကုန်ခဲ့ကုန်လေမငါနေလို့မသိတာတွေတဘုံကြီးကြံနေတယ်ခဲရေးချက်ချွတ်ကြဟာဘာခိုင်းတာတုံးကြုတ်ဟုတ်မှာဟုတ်ပါမလားကြောက်ရမကောင်းဘူးလားအဲတရားနေ့မှာတရားဓမ္မတို့အပယ်သွားမဲ့ဥစ္စာကိုအရင်တုန်းကလုပ်ခဲ့တာတွေဒိဋ္ဌုပါဒံတွေအားမရတဲ့နဲ့တေကံကြီးဖြစ်ဆွဲယူသွားပြီးမပြန်နှမ်းသွားမယ်လို့လုပ်လိုက်သေးဒီလေးပဲမရောက်ဘူးလေရောက် ဒါနှိမ့်ချပြောတာမဟုတ်ဒိဋ္ဌုပါဒံဆိုးတာကိုပြောတာမှန်ပါဗျာတခါကြွယ်ရိမ့်မိလားဘယ်လောက်ဆိုးလို့ဒါပြန်ဒီပြန်အကုသိုလ်တွေသာထဲစမ်းပါဦးဗျာဒိဋ္ဌုပါဒံရင်ဖြုတ်ကြပါစို့တခါကြွယ်ဘာလို့ ਆ ဒိဋ္ဌိပါဒံရင်ဖြုတ်လိုက်တော့ဒကာဓမ္မတို့အပယ်လေးပါလွတ်တယ်ဆိုတော့တော်တော်နေရာကြပြီမဟုတ်လားကဲဒါဖြင့် အလုတ်တကအလုတ်ထဲမှာအရေးကြီးဆုံးလို့ကိုယနေ့စပြောပါတယ်ဆိုတာဒကာမတွေသိကြပါပြီ။ဘာအရင်လောက်ရမှာ။ဘုန်းကြီးသဘောဖရာဤစိတ်ထားနှစ်ခုစလုံးရှင်းပြပါမယ်ဒကာအောင်လို့နော်။ဒိဋ္ဌိရင်ဖြုတ်ပြီးလှူတာသာကောင်းတယ်။ဒိဋ္ဌိကိုရှေ့ထားဖြုတ်ပြီးတော့မှလှူတန်းနေလို့အမှန်တန်ကောင်းတယ်။မင်းမဒိဋ္ဌိပါတဲ့လူဆိုလို့ရှိရင်ဖြင့်တခါတည်းဒကာဓမ္မတို့ မက်ဖို့တားချတယ်သုတိတော့မတားဘူးတနေ့ကတခါပြောတော့မဟုတ်လားဒိဋ္ဌိပါတဲ့လူအိမ်မက်ဖို့ကြရောက်ကြလားအင်းသုတိတော့ဒိဋ္ဌိသတ္တိသဘောကျကဲဒိဋ္ဌိပြုတ်ပြီးတဲ့အခါကျလို့ရှိရင်ဖြင့်နာသုတိလည်းမတားဘူးနိဗ္ဗာန်ကိုတားပါဘူးဒါဖြင့်သူရှေ့ထားလို့ရမှာလားနောက်ထားလို့ရမှာလား အဲ့တော့တခါကျွဲတို့ဩအရေးကြီးတယ်ဆိုတော့ပေါ်လာမပေါ်လာဘူးလားခိုင်းတာဖြင့်ဒိဋ္ဌိပဲနေရာဆွဲကြုံလို့မေးဖို့မလိုဘူးဩဒိဋ္ဌိဆွဲတာတရားဓမ္မတို့ခန္ဓာ၅ပါးမှာဆွဲတယ်ဘယ်မှာဆွဲတယ်ခန္ဓာ၅ပါးဆွဲတယ်ဆိုတော့တရားဓမ္မတို့ဒါမှတ်ထားလိုက်တာပေါ့ဒါရှေ့နားမှာပြထားတာဘာပါလိမ့်အဲ့ဒီခန္ဓာ၅ပါးမှာဆွဲတယ်ခန္ဓာ၅ပါးပဲလည်းများဆွဲကြုံလို့ဆိုလို့ရှိရင်ဖြင့် ငါမကြည့်နဲ့လာပြီငါမကြည့်နဲ့ဆိုတော့သူ့အစင်းအစင်းရုပ်ကိုငါလုပ်ငါမကြည့်နဲ့ဆိုတော့ဟိုကဒကာဓမ္မတို့ဥသေးကြည့်ရလားအစင်းကြည့်တာဖြူတာဖြင့်ဖြူတဲ့အသားရည်အစင်းပေါ့ဗျာညိုတာဖြင့်ညိုတဲ့အသားရည်အစင်းမကြည့်ကြဘူးအဲ့ဒီအစင်းရုပ်ကိုဒကာဓမ္မတွေကငါမကြည့်စမ်းနဲ့ဆိုတာအစင်းရုပ်ကိုငါလုပ်လိုက်ယူပက္ခဏာဘာလုပ်လိုက်ပါသဘောကျအဲ့တော့ ဒါရင်ယူပက္ခန္ဓာကိုလည်းဒိဋ္ဌိကဆွဲတာဒါဖြင့်ယူပက္ခန္ဓာဆိုတဲ့အစင်းရုပ်ကိုဒကာဓမ္မတွေကအစင်းရုပ်လို့လည်းမသိအနိစ္စလို့လည်းမသိဒုက္ခသစ္စာလည်းမသိသေးသေးကာလပတ်လုံးဖြင့်ဒီငါကမခွာဘူးခွာပါမလားခွာပါဘူးသဘောကျပြီနော်ကဲတခါတော့ပါအောင်ဝေဒနာဝေဒနာဆိုတော့တခါကျတော့ဓမင်းလေးပါလေးစကောင်းတဲ့ခါကျတော့အဲဝမ်းပါရဲ့လားလို့မေးရင်ဘယ်နဲ့ပြောပါ့ တခါသေးဝစားကောင်းတဲ့ခါဘာဖြစ်လို့လဲငါစားကောင်းလို့ဝေးဝန်းမဲ့ตายရသေးတယ်တနေ့ကလို့တော့ငါခက်ကြီးกว่าတနေ့ကတော့ဘာစားစားခါနေတာပဲအခုတော့ပြန်ဘာစားစားချိုးလာပြီဟိအင်းဝေဒနာကိုဘာဆွဲလိုက်ပြန်ငါစားကောင်းတာပြန်သဘောကျအေးငါမပြောရင်ခက်လိမ့်မယ်ငါမပြောရင်ခက်လိမ့်မယ်ဒီကလေးတွေကကိုယ့်ဟာသူ့ဟာရဲ့လို့သိတာမဟုတ်ဘူးဟောငါပြောလိုက်တယ်အခုတောတော်သေးတယ်ဆိုတော့ မှတ်ထားတာလေမှတ်ထားတဲ့ပညာလေး तू ပြောလိုက်တော့တက်မသွားဘူးလေအဲ့ဒါကပညာကိုငါထင်လိုက်တာငါပြောရင်အလွဲပေးလိုက်မှာဒါက तू ကတော့မှတ်ထားတာမှတ်ထားတာကိုကလေးကအလွဲပေးသေးရလားမပေးဘူးလူကြီးကငါမှတ်ထားတာကိုဗျအဲ့ဒါကြောင့်ငါမရှိခဲ့မယ်လို့ပြောတာဒါပြောတာအင်းပညာကိုငါဆွဲနေသဘောကျ ဒီဟာလေးတွေသူတို့ကပြစ်ထားလိုက်မယ်ဒီဆိုင်မှာသူတို့ပြစ်ထားလိုက်မယ်ဆိုလို့ရှိရင်ပြင်ဒီဖိုးနဲ့ဒီဆန်နဲ့ကတ်ထားတာတောင်မှတဲ့အောင်မရောက်နိုင်ဘူးငါမရမရှိဘယ်နဲ့လုံးမလို့ခုကြည်စံသူတို့ဆွဲရံပြီးပေးလိုက်တဲ့ဥစ္စာလွဲကြီးဒီငါရှိလို့ခုပြင်ပေးလိုက်လို့ဒါတော့သွားသေးတယ်ကိုမှတ်ထားတာလေငါချင်းတယ်သင်ညာဟိုပါချင်းတယ်စေရနာကိုငါချင်းတဲ့နေရာကဒကာဓမ္မတွေအများကြီးရှိပါသေးတယ်တဲ့စေရနာငါတင်တာက ငါသွားငါသွားခြင်းမြန်ပြီသွားခြင်းသွားလို့ရတိုက်တွန်းလိုက်စေတနာဗျအဲ့ဒါငါသွားခြင်းမြန်ပြီဆိုတော့စေတနာကိုငါမဆုံးသဘောကျအဲ့တော့ဘုရားဓမ္မတို့ငါဝမ်းသာလိုက်တာငါဝမ်းနေလိုက်တာတခါတည်းမပြောကြဘူးငါဝမ်းနေတယ်နင်တို့ကငါဝမ်းနေတယ်အမလေးဒေါမနတာကိုငါဆိုပြန်နင်တို့တွေ့တယ်ကြွယ်ရနေပြီးကြည့်ရတဲ့ခါကျတော့ငါဝမ်းသာပါတယ်ဆိုတော့ဝမ်းသာတာကလောဘ လောဘစိတ်ကိုငါဆွဲလိုက်ပြန်ဆိုတော့ခန္ဓာ၅ပါးကိုဘာကြီးဆွဲနေမာကြီးဆွဲနေတော့ခန္ဓာ၅ပါးနဲ့ရှာထားတဲ့ပစ္စည်းတွေကြတော့ငါဥစ္စာဖြစ်တယ်ခန္ဓာ၅ပါးငါဆွဲလိုက်တော့သူရှာထားတဲ့ပစ္စည်းတွေကြတော့အဲ့တော့ငါနဲ့ငါဥစ္စာငါမပြုတ်သေးငါဥစ္စာပြုတ်ပါအဲ့ဒါကိုတရားဓမ္မတွေကငါမဟုတ်ငါဥစ္စာမဟုတ်ဆိုပြီးဒီကလာညံထဲမှာရှင်းထားရမယ် စွန့်ရမယ်လို့မဆိုပါဘူးငါမဟုတ်ငါဥစ္စာမဟုတ်လို့သိထားရအဲ့ဒါကိုတဲ့ဒကာရမတို့သုံးမြတ်ဖြစ်အောင်ကြည်ထားပါလို့မောဂရာဇာယာမဟောထားတဲ့နေရာအမှန်တန်ထင်ရှားပါတယ်သဘောကျသုံးမြတ်လောကအဝကတုမောဂရာဇသရာတော်အတ္တနုဒိဋ္ဌိဥပိ္ပဇာဧဝံမေစုသရောတိယဧဝံလောကအဝခန္ဓာမေစုရာဇနပတ္တိဆိုပြီးသုတ္တနိဗ္ဗာန်ပါဠိတော်များ မသေးချာဟောထားတယ် အဲ့ဒါဖြင့်ဒကာဓမ္မတို့ငါငေါ့စာပြုတ်မှသာလင်ဒိဋ္ဌိကပြုတ်မယ်ဒိဋ္ဌိပြုတ်မှဒိဋ္ဌိပါရံကဘယ်နဲ့တော့ဒါဖြင့်အဲ့ဒီငါငေါ့စာကိုငါငေါ့စာမဟုတ်ဆိုတဲ့သုံညတဖြစ်အောင်လုပ်လိုက်ပါသဘောကျဒါဖြင့်သုံညတဖြစ်အောင်လုပ်ပါလို့ဆိုတော့ဒကာဓမ္မတို့ယုံလံကွဲယုံနဲ့ဒကာအောင်မပြီးသေးဘူးဖြစ်ပြတာကိုမြင်မှသာလင်တဲ့ ညာတပရိညာနဲ့မပြီးသေးတိရဏပရိညာဆိုတဲ့ဖြစ်ပြတာကိုမြင်မှသာတော့ဩငါငါဥစ္စာမဟုတ်လို့ဖြစ်ပြီးပြတ်တာဘူးငါငါဥစ္စာမဟုတ်လို့ငါငါဥစ္စာမဟုတ်လို့အဲ့ဒီကဲတော့ဖြစ်ပြမြင်မှသာရင်သူဟာကတိရဏပရိညာနဲ့ငါငါဥစ္စာဆိုတဲ့ဒိဋ္ဌိကပြုတ်အတ္တနဲ့အတ္တနိယပြုတ်သဘောကျဒါနဲ့ဗေဒဂရမတို့ခန္ဓာငါးပါးပေါ်တိုင်းပေါ်တိုင်းဖြစ်ပြမြင်အောင်ကြည့်လို့ရှိရင်ငါငါဥစ္စာဘယ်နဲ့နေလဲအဲ့ဒါကြောင့် ဒကာရမတွေဝေဒနာကြိုက်တဲ့ပုဂ္ဂိုလ်ဖြစ်ဖြစ်ယူစိတ်ကလေးတွေပေါ်လာရင်လေအဲငါဟောက်စားကြီးဖြုတ်ခိုင်းတယ်တပည့်ကြအဲရုပ်ကလေးတွေပေါ်လာလေဘာဖြုတ်ခိုင်းတာအဲ့ဒါဘာဖြစ်တော့ဖြုတ်ခိုင်းတာတုံးလို့မဲတဲ့ခါကျတော့ငါငါဥစ္စာဖြုတ်လိုက်လို့ရှိရင်သုံညတဓမ္မဖြစ်သွားပြီသုံညတဓမ္မဆိုတာငါမှလည်းစိတ်သုံးငါဥစ္စာမှလည်းအဲ့ဒါဘာခေါ်ကြလဲ အဲ့ဒါဒါကြောင့်ပုံညတော်လောကအဝခတုတပည့်ရသုံးညတဒီကသုံးညတဖြစ်မှာဟိုသုံးညတနိဗ္ဗာန်ရောက်မှာဗျယုံနာကသုံးညတဖြစ်ပါမှနိဗ္ဗာန်ဒီဥသောသုံးညတနိဗ္ဗာန်ရောက်မယ်ဒီကသုံးညတမဖြစ်ရင်ဟိုကသုံးညတနိဗ္ဗာန်ရောက်ခြင်းလို့ဩဒီလိုအဆက်ပါလားဆိုတာလေယနေ့ရေးမိရမယ်ယုံနာကသုံးညတမဖြစ်ခဲ့တော့နိဗ္ဗာန်သုံးညတကိုရောက်ကိုမရောက်နိုင်ဘူး ရှင်းမလားဒါဖြင့်ဒကာရမတို့အမှန်တန်ရေးကြည့်ဖို့ဆိုတာသဘောပါဒါဖြင့်ရုပ်ပေါ်လဲဖြစ်ဖြစ်ရှိရတယ်ဝေဒနာပေါ်သင်ညာပေါ်အဲစိတ်တွေပေါ်ရင်အဲကြိုက်တာတစ်ခုခုရှူအကုန်သူနဲ့ဒီလိုကဖြစ်ဖြစ်ဖြစ်ကြမှာပဲဒါကြောင့်ပြင်ဆက်ခန္ဓာအိဋ္ဌာဆိုတော့တခုအိဋ္ဌာဖြင့်ဉာဏအိဋ္ဌာပဲကွာသဘောကျဒါဖြင့်ဒကာရမတို့တခုခုဖြင့် စိတ်ကြိုက်ရင်စိတ်စီဖြစ်ဖြစ်ရှိကြဝေဒနာကြိုက်ရင်ရှုလိုက်အာဘာမတပည့်ရမရှုခြင်းပြပေါ်လေစေဒုက္ခသစ္စာကြီးရှုမယ်ဆိုရင်လည်းဖြစ်ဖြစ်မြင်ဒုက္ခသစ္စာမြင်တာပဲအဲ့ဒီကလေးရှုနေလို့ရှိရင်ဖြင့်ငါငါဥစ္စာမမစိတ်သုံးသေးဘူးလားစိတ်သုံးလို့ရှိရင်ဒါသုံညတမဖြစ်သေးဘူးလားအဲ့တော့အဲ့ဒီသုံညတမြင်လို့ရှိရင်ဟိုသုံညတနိဗ္ဗာန်ရောက်ဖို့ရာအဲတကအောင် အလွယ်ပဲရောက်နိုင်တာပဲသဘောကျဒါဖြင့်ဒီကသုံညတမဖြစ်ရင်ဟိုဘက်သုံညတနိဗ္ဗာန်ကိုဒါဖြင့်လေးစားစွာနဲ့ဒီဟာသုံညတဖြစ်အောင်ယုံနာကိုသုံညတဖြစ်အောင်လုပ်ရလိမ့်မယ်လုပ်မှဖြစ်မယ်ဆိုတာဖြင့်သမင်းမရမစားရတာရင်းကြည့်ဒီသုံညတဖြစ်ဖို့အရေးကြီးသဘောကျသမင်းကငါရဲ့မစားရသေးမသေးသေးဘူး တပည့်ကြသုံးညတာမဖြစ်သေးလို့ရှိရင်ဖြင့်ငရေဥမသိနာခက်တယ်တပည့်ကြသုံးညတာဖြစ်တဲ့တနေ့ကျတော့ငရေဥကုန်သိနာရှင်းမလားခိုင်းတာဖြင့်ကြိုးစားကြပါဖြစ်ပြမြင်အောင်ခဲတိုင်းဝတ္ထုကိုပြန်ဆက်ကြစို့ဒါရကက ပြန်ပြီးဒီကလာမယ်တယ်ရှင်ဘုရားခန္ဓာ၅ပါးကိုငါငေါ့စာလို့အရှင်ဘုရားစွဲနေပါသလားလို့ရဟန်းကြီးတွေကအရှင်ဘုရားခေမကကိုအမေးခိုင်းပါတယ်ခင်ဗျာဒါနဲ့ရှင်ခေမကကအနာဂံကိုဗျအနာဂံဆိုတော့ဒိဋ္ဌိဖြုတ်ပြီးသားမနေဘူးလားကွာတဲ့ခန္ဓာ၅ပါးတော့ရှိပါတယ်တဲ့နိဗ္ဗာန်မှမရသေးတော့ခန္ဓာ၅ပါးတော့ရှိတာပဲအခုလည်းဓမ္မတွေနိဗ္ဗာန်မရတော့ခန္ဓာ၅ပါးတော့မရှိဘူးလားသိပါပါဘုရားတို့တော့တဲ့ငါငါ ခန္ဓာ၅ပါးကိုတဘာဘာကိုမှငါငေါ့စာတော့မစွဲပါဘူးလို့ယန်းကြီးတွေလျှောက်ချေသူဒိဋ္ဌိပြုတ်ပြီးပြီပြောလိုက်သဘောကျဒိဋ္ဌိပြုတ်ပြီးပြီလို့ပြောတော့ဒါတကပြန်သွားပြန်တယ်နှစ်ခေါက်ရှိပြီနော်အရှင်ဘုရားအရှင်တပည့်တော်ခေမကကြီးကပြန်ခဲ့ပါတယ်ဗျာယုံနံခန္ဓာ၅ပါးတော့ရှိပါတယ်လို့သူပြောပါတယ်တို့တော်လည်းတဘာဘာကိုမှငါငေါ့စာတော့မစွဲဘူးလို့မှားလိုက်ပါတယ်ဗျာလို့ဆိုတော့ ခုနကလူမမေးပြန်တာကတစ်ခေါက်ငါငါဥစ္စာရှိသလားလို့မေးလို့ပြန်ပြောတာကတစ်ခေါက်ဆိုတော့တကယ်တဲ့နှစ်ခေါက်ရှိတယ်ဒါနဲ့ရဟန်းကြီးတွေကသုံးခေါက်ရှိအောင်အမေးခိုင်းဒါကကောင်းလို့ကွာဒါတရားနာကြံလို့နော်အဲ့ဒီရင်ဒီနေရာလေးမှာဒါတကမသွားခင်ဒကာရမတွေကမှတ်လိုက်ပါဘုကရှင်ခေမကကယုံနာ၅ပါးခန္ဓာ၅ပါးရှိပါတယ်တခုသောတရားမှာငါငေါ့စာလို့ तू မစွဲပါဘူး ဩဒါဖြင့်ယုံနာခန္ဓာရှိတာတွေကိုငါငါဥစ္စာလို့မစွဲရဘူးလို့ဟောတာပဲဆိုပြီးရိုင်း60ကဒီမှာဒါတကပြောတဲ့စကားယူပြီးဒီကာလဒီကကြောအထုတ်လိုက်သူတို့လည်းကောတာပန်တည်ကြဒကာဓမ္မတွေရိမ့်မိပဲငါကဘုရုဇင်နေနော်ဒီရှင်ခေမကကယုံနာဓမ္မကိုငါငါဥစ္စာမစွဲဘူးလို့ပြောကြည်လို့ခေ ဒါသကကိုခိုင်းလိုက်တာနဲ့ဒါသကပြောတဲ့အတိုင်းယုံနာဓမ္မကိုငံကောက်ဆိုမဆွဲအောင်ကျင့်ရမလဲဆိုပြီးကျင့်လိုက်တာနဲ့ပဲဟိုမှာလဲငံကဖြစ်ဖြစ်တွေကိုမြင်ဖြစ်ဖြစ်တွေမုံပေါ့ဗျာဖြစ်ဖြစ်တွေဒုက္ခသစ္စာမြင်ပြီးဆုံးသွားတဲ့ခါကျတော့ဟိုမှာလဲရာကြီး60သောတာပန်တည်ကြကြည်စံဒကာရမတို့ဘယ်တရားနာရလို့တုံးဆိုတာကိုရိပ်မိငံငါဥစ္စာဖြုတ်တဲ့တရားနာရတာနဲ့သောတာပန်တည်သွားတယ် သဘောကျလားဘာလူလို့ဘာဖြစ်ဟုတ်သေးရလားယုံနာခန္ဓာ၅ပါးကိုဘုကငါငါဥစ္စာမစွဲပါဘူးလို့ပြောရတဲ့ယန်းကြီးတွေကလည်းဒါတကပြောတဲ့အတိုင်းငါငါဥစ္စာမစွဲပါဘူးလို့ခေမကကပြောလိုက်တဲ့အတိုင်းသူတို့ကြင့်ကြံလိုက်တာနဲ့သူတို့လည်းဘာဖြစ်အဲသောတာပန်ဖြစ်ခြင်းငါငါဥစ္စာပြုရင်ဖြစ်တာသိကြပါလားသောတာပန်ဖြစ်ခြင်း ဒါပြုတ်လိုက်လို့ရှိရင်ဖြင့်သောတာပန်လောက်ပါဒါပဲရှိမှန်ပါဗျာအဲ့ဒီမှာယန္တိ60သည်တကအောင်ကြီးတရားသွားနာတာမဟုတ်ဘူးနော်ဘုရားတရားတဆင့်ယူလာတဲ့စီကမှတဆင့်နာယူလာနဲ့သောတာပန်ဖြစ်တယ်အဲမနာရဘဲနဲ့လည်းသောတာပန်မဖြစ်နိုင်ဘူးရိပ်မိပြီနော်ဒါနဲ့ယန္တိတွေကသူတို့လည်းသောတာပန်တည်တာသိကြတို့လည်းဟန်ကြပြီတို့ဆိုလည်းအမနာဟောကောင်းတဲ့ပုဂ္ဂိုလ်တူတယောက် ငါတို့စီကြွပါပင်းရမှာလဲသူကမမာဘူးသူစီတို့သွားတရားနာရမှာလဲသူเจ้าကချင်းချင်းလေးတို့ကလည်းဝါရှိတယ်ဆိုပြီးကလည်းဒါတကပဲတတိယချိန်ပြန်လွတ်မယ်ဆိုပြီးတကတက်ပြန်လွတ်ပြန်ဒါကသွားရုံกว่าရှင်ခေုံကစီသွားလိုက်ပါဦးငါကဟုတ်ရှိတဲ့ခီးသွားမေးကြည့်စမ်းပါဦးกว่าယုံနံဓမ္မတွေကငါငါဥစ္စာတော့မဆွဲဘူးလို့ပြောတယ် ငါငါဥစ္စာလို့မစွဲဘူးလို့ပြောလို့ရှင်ဖြင့်အရှင်ဘုရားရမ်းတာဖြစ်ပလားလို့မေးခဲ့ဒီအကွက်ကြကြမေးတာဒကာရမလို့ဒါရမ်းကြီးတွေကမေးခိုင်းနေနော်ဒါနဲ့ရှင်သာရကကကောင်သွားပြန်တာပေါ့ဗျာသုံးခေါက်ရှိသွားပြီအရှင်ဘုရားရမ်းကြီးတွေကလွတ်လိုက်ပြန်တယ်ဗျာအရှင်ဘုရားကယုံနာနဘကိုခန္ဓာ၅ပါးကိုငါငါဥစ္စာလို့ မဆွဲဘူးလို့အရှင်ဘုရားပြောလိုက်တာကိုတပည့်တော်ပြန်ပြောတော့ယန်းကြီးတွေကကိုတစ်ဆက်မှားလိုက်ပြန်ပါတယ်ဘုရားတမျိုးအရှင်ဘုရားကငါငေါ့ဥစ္စာလို့မဆွဲတော့ဘူးလို့ဆိုလို့ရှိရင်အရှင်ဘုရားရမ်းတာလားလို့အမေးခိုင်းပါတယ်ဟောမမရဲ့နဲ့တကအောင်ဖြင်းနေရတာဗျ။ကွာတဲ့ဒါတကမင်းလည်းပြန်ရသွားရတာတွေလည်းသုံးခေါက်ရှိပြီတဲ့တို့ဆိုလည်းသွားပြောလိုက်ပါအောင်။ယုံနာဓမ္မတွေတော့ဖြင့်ငါလိုလိုတော့ထင်းနေသေးတယ်တဲ့ ငါအစ်စ်လို့တော့မထင်တော့ဘူးနှစ်ချက်ပြင်လိုက်တယ်ဒီတစ်ခါဒါသတိဌာနတော်မှာဒီတရားမှာဒါလိုရင်ယုံနာဓမ္မတို့ငါလိုလိုတော့ထင်းနေသေးတယ်ငါတကယ်ဖြစ်တယ်လို့တော့မယူတော့ဘူးဆိုတော့ဒိဋ္ဌိငါတော့ပြုတ်ပြီမာနငါကြံနေသေးတယ်ပြောလိုက်ရိမ့်ပြီဗလားပါတယ်လို့ဣမေသူပြန်စသူခန္ဓာသူ ဤဥပါဒณะခန္ဓာသူဤငါးပါးသောခန္ဓာတို့၌အဓိကတငါလိုလိုတော့ထင်နိုင်ထင်နေပါသေးတယ်အဟံမနာအဟံမနာသမိငါဟူ၍ကနတမနုပတ္တိမရှိဘူးလို့ငါလိုလိုတော့ထင်နေသေးတယ်ငါလိုတော့လည်းမရှိတော့ပါဘူးဒီအိဗယ်ရင်းမိဗလားငါလိုလိုထင်နေတဲ့အထင်ကလေးကတော့ကြံသေးတယ်ငါအစ်စ်လားဆိုတော့လေဒီလိုတော့မရှိတော့ဘူးရင်းမိဗလား ဒါဖြင့်ငါလိုလိုတော့ထင်အောင်ရှိပါသေးတယ်တဲ့ငါအစ်စ်တော့ဖြင့်မဟုတ်တော့ဘူးလို့ရန်ကြီးတွေတွားလျှောက်သွားသဘောကျဒါဖြင့်သူသူဟာသောသောတာပန်တဂရကအနာဂံတီလို့သူအနာဂံယံလို့စောစောကပြောထားတယ်အဲခေမကကအနာဂံယံကဖြေလိုက်တာငါယုံနာနမခန္ဓာ၅ပါးကိုငါလိုလိုတော့ထင်နေသေးတယ်တဲ့ နာအစ်စ်လို့တော့ဖြင့်မရှိတော့ပါဘူးမမှတ်တော့ပါဘူးလို့ဖြေလိုက်တယ်အဲ့ဒါသွားရှက်ချူกว่าသဘောကျလားအဲ့တော့သူပြောလိုက်တဲ့စိတ်ထားအာဘောဓာအနာဂံကပြောလိုက်တဲ့စိတ်ထားသဘောဓာတခါကျွယ်သိပြီလားယုံနာဓမ္မကိုသူဘယ်လိုလိုထင်သေးတယ်လဲငါတကယ်ဟုတ်တယ်လို့တော့ငါတကယ်ဟုတ်တယ်လို့တော့မယူဘူးတဲ့ငါလိုလို့တော့ထင်တော့ထင်နေသေးတယ် သဘောကျဒါဖြင့်ဒီအိဗေရှင်းသမ္မာဒဂဓမ္မတွေပါတယ်တော့မာနငါကြံသေးတယ်ဒိဋ္ဌိငါဒိဋ္ဌိငါမကြံတော့ဘူးသဘောကျဒါဖြင့်ဒဂဓမ္မတို့ဒီအိဗေလေးဟာကအနာဂံကဖြေတာဖြစ်သောကြောင့်ခမည်းတော်လေးစောစွာမှတ်ရမယ်မာနငါကပါတယ်ကြံတယ်ဒိဋ္ဌိငါကတော့ဒိဋ္ဌိငါကတော့ပြုတ်သွားပြီ ဘောကျမလားဒါဖြင့်လေဓမ္မတို့ဩမာနငံနဲ့ဒိဋ္ဌိငါသည်ဘ누구ကဖြတ်ပါလိမ့်မလဲလို့မေးတော့မာနပုံဖြတ်ဒိဋ္ဌိကအောက်မက်ကဖြတ်ချိုင်မာနကဖြတ်နိုင်ရလားအောက်မဲ့သုံးပါးကမဖြတ်နိုင်ဘူးမာနကသာမဆိုးဘူးလားအဲသိုးပင်ဆိုးညတော့လေအဲ့ဒီမာနကအပေကြတယ်မာနမဟုတ် ဒိဋ္ဌိရောက်ငါပဲကြရိပ်မိဗလားအင်းဒါဖြင့်ဒကာဓမ္မတို့စဉ်းစားပါဒိဋ္ဌိငါအရင်ဖြုတ်လိုက်လို့ရှိရင်မာနငါဟာကြံမင်ကြံညာတော့လေအပယ်လေးပါးတကားပိတ်ပြီးတကားလားနေလို့စိုးရင်လည်းတော့မရှိဘူးသို့တော်သူ့မှာတော့ဖြင့်ယန်းကြီးတွေကယဟန္တာလားလို့မေးလို့သူဟာယဟန္တာမဟုတ်ပါဘူးလို့ဖြေလိုက် ခေမကရဟန္တာလားလို့ဒါတကအမေမခိုင်းဘူးလားအမေခိုင်းတဲ့အခါကျတော့သူတော့ရဟန္တာမဟုတ်ပါဘူးတဲ့မဟုတ်ပေမဲ့ခန္ဓာ၅ပါးအပေါ်မှာတော့ငါလိုလိုတော့ထင်းနေသေးတယ်တဲ့ငါအစ်စ်ဖြစ်တယ်လို့တော့ तू မရှုတော့ပါဘူးမယူတော့ပါဘူးငါလိုလိုတော့ပါတော့ငါအစ်စ်ဖဲလို့တော့လေအဲ့တော့ငါလိုလိုအထင်သာရှိပါတော့တယ်ဒကာရမတို့ငါအစ်စ်ဖဲလို့ဆိုတာတော့မရှိဘူးဆိုတော့ဒိဋ္ဌိတော့ပြုတ်တယ်မာနတော့ မာနကြံသေးတယ်လို့သူပြောလိုက်ရိမ့်ပြီလားဒါဖြင့်ဘုန်းကြီးတို့ဓမ္မတွေမာနကြံတာကိုဘုန်းကြီးကဒီလောက်ပြစ်မဆိုဘူးဒိဋ္ဌိအရင်ပြုတ်စေခြင်းတယ်ဆိုတာဒီဝတ္ထုခေမကရဝတ္ထုထောက်တဲ့ဖြင့်တကအောင်အရင်မကြည့်ဘူးအပယ်လေးပါးချတာကမာနကချတယ်လားဒိဋ္ဌိကချတယ်သဘောကျ ဒါဖြင့်ဒကာဓမ္မတို့ဒိဋ္ဌိဖြုတ်ဖို့အရေးဟာအမှန်အရေးမရှိဘူး။အဲဒိဋ္ဌိဖြုတ်ဖို့အရေးဟာတပည့်တို့ဘယ်လိုဖြုတ်အောင်မှာတော့လို့မမေးနဲ့တော့ဖြစ်ပြတာမြန်မရှိ။စိတ်မြင်စိတ်ဖြစ်ပြမြင်လဲဒိဋ္ဌိဖြုတ်တာပဲ။ဝေဒနာဖြစ်ပြမြင်လဲမြင်ဆိုတာကမီးလေးလင်းလာလိုက် သေသွားလိုက်ဒီမြင်မျိုးမဟုတ်ဘူး။အင်းအခုဖြစ်တဲ့တရားလေအခုမရှိဘူးသိရင်ပြီးတာ။စိတ်ကလေးကလည်းအခုဖြစ်တယ်အခုမရှိဘူး။ဝေဒနာလေးကလည်း မရှိဘူးဆိုတော့ညာနဲ့သိနေပြီးတာရိပ်မိကြပါလားညာနဲ့သာဖြိုင်ဖြိုင်သိပေးပါဒကာဓမ္မတို့ဒါဒိဋ္ဌိပြုတ်နေတာပဲရှင်းမလားအဲ့တော့ဒိဋ္ဌိပြုတ်ဖို့ရာရေးရခဲရမလားဒါဖြင့်အပေတကားကိုပွင့်နေတာဒိဋ္ဌိမပြုတ်ရင်ပွင့်တယ်ဒိဋ္ဌိပြုတ်တဲ့ပုဂ္ဂိုလ်အပေတကားပိတ် သဘောကျဒါဖြင့်ဒကာရမတို့ဒိဋ္ဌိဟာရှေးဥစွာရေးကြီးတယ်လို့ခဏခဏသတိပေးတာလဲဒကာသိရှင်းပြီရှင်းပြီနော်ကဲအခုအဖြေကဘယ်လိုထွက်လာတော့လို့မေးတဲ့ခါကျတော့ဒါကမေးခိုင်းတဲ့ရန်ကြီးတွေကသုံးခေါက်မြောက်နော်အရှင်ဘုရားငါငါဥစ္စာလို့မဆွဲလို့ရှင်ရှင်ခေမကအရှင်ဘုရားဒီရဟန္တာလားလို့မေးလိုက်မေးလိုက်တော့ငါရဟန္တာမဟုတ်ဘူးဘယ်သူကဖြေတာတော့ရှင်ခေမကငါရဟန္တာမဟုတ်ဘူးတဲ့ ရဟနာတော့မဟုတ်ပါဘူးတဲ့သို့တော်လည်းငါခန္ဓာ၅ပါးကိုတဲ့ငါလူလူတော့ထင်တော့ထင်တယ်တဲ့ငါအစ်စ်ဖြစ်တယ်လို့တော့ငါမြည်တော့ဘူးတပည့်ကြငါလူလူတော့ငါအစ်စ်ငါပဲလို့တော့အစ်စ်ငါပဲလို့တော့မယူဘူးဆိုတော့ဒိဋ္ဌိငါပြုတ်တယ်မာနငါအဲ့ဒါဖြေလိုက်တာအဲ့တော့ရှင်ခေမကကပြန်သွားအရှင်ဗျာတဲ့ရဟန်းကြီးတွေက အရန်ကြီးတွေကမေးခိုင်းတဲ့အတိုင်းတပည့်တော်သွားမေးပါတယ်ရှင်ပြရတယ်ငါငါဥစ္စာပြုတ်လို့ရှင်ရန်တာလားလို့မေးတော့ तू ရန်တာမဟုတ်ဘူးလို့လည်းတာဝန်ခံပါတယ်သဘောကျအဲ့ဒါရန်တာမဟုတ်ဘူးဆိုတာလည်းတာဝန်ခံတာသိလိုက်တဲ့ဖြင့်ဒကာရမတို့သောတာပန်သရကအနာဂံဖြစ်တယ်လို့ तू ပြောတယ်ရှင်းမလားသောတာပန်သရအနာဂံတော့ तू ဖြစ်ပါတယ်တဲ့တို့တော့ရန်တာတော့မဟုတ်ဘူး အခု तू ကြားနေတာလဲ तू ရှင်းမပြဘူးလားခန္ဓာ၅ပါးရှိရတဲ့အခါငါလိုလိုတော့ထင်းနေသေးတာပဲငါအစ်စ်လားလို့ရှုလိုက်တဲ့အခါကျတော့လဲငါအစ်စ်တော့လဲဒီဟာတော့မထင်တော့ဘူးငါအစ်စ်တော့မဟုတ်ဘူးတဲ့ဒါအိဋ္ဌဒုက္ခအနတ္တဒုက္ခသစ္စာပဲဆိုတာ तू သိတယ်ငါလိုလိုထင်လေရတော့လဲကြံနေသေးတယ်ဆိုတော့တခါကျွယ်စဉ်းစားစမ်းဘာငါကြံနေတာမာနငါကြံတယ်ဘာကြံပြီးတော့ဒိဋ္ဌိငါက ပြုတ်တယ်ဒါဖြင့်ဒိဋ္ဌိငါနဲ့မာနငါထူးလားငါအစ်စ်ထင်နေလို့ရှိရင်ယုံနာဓမ္မတွေကိုငါအစ်စ်ထင်ဒိဋ္ဌိဩဒါငါလိုလိုပဲပြောငါလိုလိုထင်အောင်ထင်မှားလေးတော့ပြောနေတာကတော့မာနပါကိစ္စမရှိဘူးသဘောကျဒါနဲ့ရှင်ဒါတကဒကာသစ်ပြန်သွားပြန်တယ်၆ခေါက်ရှိသွားပြီပြန်သွားပြီရန်ကြီးတွေ မေးလိုက်ရန်ကြီးတွေကဟေးပြင်မပြန်ခဲ့ဗလားပြန်ခဲ့ဘယ်နဲ့ဖြေတုံးကွာသူဟာတဲ့ငါငါဥစ္စာမဟုတ်ဘူးဆိုရင်းအောင်ရှင်ဘုရားရန်တာလားလို့တပည့်တော်မေးပါတယ်ရှင်ဘုရားများမေးခိုင်းတဲ့အတိုင်းငါရန်တာတော့မဟုတ်ဘူးလို့လည်းတိလင်းတောင်းခံတယ်ဗျာရိပ်မိဗလားရန်တာတော့မဟုတ်ဘူးတဲ့ရန်တာတော့မဟုတ်ဘူးတဲ့သို့တော့ခန္ဓာ၅ပါးငါရှုကြည့်တဲ့အခါကျလို့ရှိရင်ဖြင့်တဲ့ငါလိုလိုထင်ကလေးရတော့ကြံသေးတယ် တကယ်တော့ငါလားလို့ဆိုပြီးညာနဲ့ကြည့်လိုက်တဲ့အခါကျတော့ဖြစ်ပြဒုက္ခသစ္စာပဲမြင်တယ်တဲ့ငါမှုမှန်သိချာသိတယ်အချင်းငါသာရှိတော့တယ်တဲ့အစွဲငါမရှိဘူးတပည့်ကြအချင်းငါတော့အစွဲဒိဋ္ဌိဥပါဒံငါတော့မရှိဘူးဆိုတာသူကိုယ်တိုင်ဖြေဘူးလားအဲ့ဒီဓမ္မဒကာဓမ္မတို့ဩငါကြံတိုင်းအပေရောက်တယ်လို့အောက်မေ့မနေကြနဲ့ မာနငါကြံတာကတော့အပယ်မြောက်တော့ဒိဋ္ဌိအခင်ငါကြံမှာသာဆိုရင်ရတယ်ဆိုတာသဘောကျအားလုံးကျေနပ်ပလားနောက်လက်ဖြင့်ကြလို့ရှိရင်မေးတဲ့ပုဂ္ဂိုလ်ရောဖြေတဲ့ပုဂ္ဂိုလ်ရောဒကာဓမ္မတို့အထက်ခါတွေဖြုတ်ပြီးတဲ့ရဟန္တာဖြစ်လေဦးမယ်ယနေ့တော့နိုင်ရှိသွားပြီလက်ဖြင့်မှဆက်နာ